သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါဇုလဇန်9ရက်နေ့ဝါဇုလဇန်9ရက်ခရစ်နှစ်2013ဇူလိုင်12ရက်တောက်ကြနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆမ်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ ဓမ္မနာတဝိဟာရကျောင်းတိုက်တော်ကြီးအတွင်၌ဆင်ရင်ကျင့်ပတ်အပ်သောတော်မလီမိသားစုနှင့်ဥထုံးမောင်တို့ရင်းနှင့်မိသားစုများ၏ဓမ္မဒါနအမတဒါနအလှူတော်ဖြင့်ခொနရဲ့မဟာတတိပဋ္ဌာန်ဝိပဿနာချိန်ပြည့်တရားစခန်းပွဲကြီးမှာဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့ တတိပဌာနာသုတ်တံတရားတော်ဗာတရားတော်လေတတိပဌာနာသုတ်တံတရားတော်ဒီတတိပဌာနာသုတ်တံဒေသနာတော်အတွင်းကပဲဘုန်းကြီးတို့ဟောကြားပေးနေတာဖြစ်ပါတယ်အဲ့ဒီတတိပဌာနာသုတ်တံဒေသနာတော်ကြီးတွေကအခုဒီနေ့ဣရိယာပဌာပိုင်းကိုဘုန်းကြီးဟောကြားပေးနေပါတယ်ဣရိယာပဌာပိုင်းဆိုတာဣရိယာပု၄ပါးရှုမှတ်ပုံနေပါရှုမှတ်ပုံနေလေ တပါးတဲ့ရှုမှတ်ပုံမဟုတ်ဘူး၄ပါးစလုံးရှုမှတ်ပုံရှုမှတ်နည်းတွေကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူပေးမှာဖြစ်ပါတယ်ဘုနာစာပရံဘိခဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိ ဘေခဝေယံတော်များဥจิตသားတို့ပုဏ္ဏစာပရံရှုမှတ်ပွားများအထုပုံနောက်တစ်မျိုးကဘေခုယဟန်သည်ဝါရှုမှတ်ပွားများအထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆံမိတိသွားသည်ဟူ၏ပါဇာနာတိတိထီတော်ဝါရတ်တော်လီဝါရလျင်လီ ဝါရတုံးရဆေရခက်ရစင်မူလီတိတော်မီတိယတ္တိဟူ၏ပါဇာနာတိတိနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ခိုက်ထိုင်စင်မူလီနိသိဏောမီတိထိုင်သည်ဟူ၏ပါဇာနာတိတိတယံတော်ဝါလျှောင်းတော်လီဝါလျှောင်းလျင်လီ ဝလျောင်းတုံးလျောင်းစေလျောင်းကြိုက်လျောင်းစဉ်မူလီတရားတော်မိတိလျောင်းသည်ဟူ၏ပဇာနာတိတိဝါတိအောင်ရှုပါဘုန်းကြီးတို့သွားတဲ့အခါမှာလည်းပဲသွားတဲ့အမူအရာလေးကိုသိအောင်ရှုတဲ့ဒီသွားပုံရှုမှတ်ပုံတွေကိုတော့ဘုန်းကြီးမနေ့ကတနေ့ကနေ့ရက်တိုင်းတိုင်းဟောကြားပေးခဲ့ပြီ အဲ့ဒီသွားဖို့ရှုမှတ်နည်းလေးကိုဘုန်းကြီးပြည့်ပြည့်စုံစုံလေးဟောကြားပေးလိုက်တော့ဟိုဘက်ကထိုင်နာရတ္တာလျှောင်းနာလေးပဲအထူးချဲ့ပြီးတော့ပြောဖို့မလိုတော့ဤတေဝနေယောဒီတိုင်းပဲတဲ့အဲ့ဒီသွားတဲ့အမူအရာရှုတဲ့အတိုင်းပဲနိသိဏောဝါထထိတောဝါထိတောမိတိပ္ပဇာနာတိ ထိတော်ဝါရတ်တော်လီဝါရတ်လျင်ဒီရတုံးရခရက်စင်ရမူလီရက်စင်မူလီတဲ့ထိတော်မီတိရတ်တိဟူ၏ပါဇာနာတိတိဆိုတော့ဒီနေ့ရက်တဲ့အမူအရာရှုမှတ်ပုံလေးကိုဘုန်းကြီးဒီနေ့ပြောပြပေးမယ်ရက်တဲ့အမူအရာရှုမှတ်ပုံဆိုတာကတော့ဘုန်းကြီးတို့ခုဈဉဏ်လျှောက်တဲ့အခါဈဉဏ်လျှောက်တဲ့အခါမှာစင်ကမဆိုတာခောက်တုံပြန်ခြင်းလို့ဒီလိုအဓိပ္ပာယ် တလန်းတစ်ဖြောင်းနဲ့ကိုခောက်တုံခောက်ပြန်မိနစ်30ရှောက်မယ်ဆိုမိနစ်30ဒီခောက်တုံခောက်ပြန်ရှောက်တာမိမိသတ်မှတ်ထားတဲ့နေရာလေးအစားဆုံး45မိနစ်ရှောက်မယ်ဆိုရင်လေ45မိနစ်တနာရီပြေဝရှောက်မယ်ဆိုရင်လေတနာရီပြေဝခောက်တုံခောက်ပြန်ရှောက်တာအဲ့ဒီမတ်တတိလေးနဲ့ရှောက်တဲ့အခါမှာမိမိဒီဘက်ကထိတ်ကတတ်မှတ်တဲ့နေရာကနေပြီးတော့ရှောက်သွားလို့ဟိုဘက်ထိတ်တတ်မှတ်တဲ့နေရာရောက်သွားပြီဆိုရင်စဉ္ညာဆုံးသွားပြီ အဲ့ဒီဈဉ္ညာဆုံးသွားတဲ့အခါမှာချက်ချင်းမလှည့်ရဘူးအဲ့ဒီဆုံးသွားတဲ့အချိန်လေးမှာခြေတော်လေးစုံရမျက်စိလေးမှိတ်ပြီးတော့တကိုယ်လုံးဆံပြားကခြေပြားတိုင်အောင်တကိုယ်လုံးရက်နေတဲ့အမူအရာလေးကိုရက်တယ်ရက်တယ်ရက်နေတဲ့အမူအရာလေးတရားရှုဆံပြားကခြေပြားတိုင်တကိုယ်လုံးဒါကိုအာယုံဆိုင်လို့မရဘူးဆိုရင်အဲ့ဒီမှာရက်တယ်ဆိုတဲ့ကတည်ပြင်းလေးပါဒီခါလေးချလိုက်တယ် အဲ့ဒီတပြင်းလေးချလိုက်တာနဲ့အတူရပ်နေတဲ့အမူအရာလေးကိုတစ်ကိုယ်လုံးအပေါ်ကနေအောက်ကိုတစ်ကိုယ်လုံးကိုခြုံကြည့်လိုက်ရပ်တယ်အဲ့ဒီမှာနှစ်ချက်သုံးချက်သို့မဟုတ်ငါးချက်လောက်ရှုရှုပြီးပြီဆိုရင်တစ်ဖက်ကိုလှည့်တယ်အဲ့ဒီလှည့်တဲ့အခါကျတော့တစ်ကိုယ်လုံးကိုမရှုအောင်ခြေထောက်လေးရွေ့နေတာလေးကိုရှုအောင်လှည့်တယ်လှည့်တယ်လှည့်တယ် အဲ့လိုလှဲ့လို့သွားမဲ့ဘက်ကိုမျက်နှာမူမိလောက်ပြီဆိုရင်အဲ့ဒီမှာတဖန်ပြန်ပြီးရက်တယ်ရက်တယ်ရှုလိုက်နှစ်ချက်သုံးချက်အဲ့ဒီလိုရှုပြီးပြီဆိုမျက်နှာလေးဖွင့်လိုက်ရှေ့လေးတောင်ကဖွင့်ပြီးတော့မှတခါဒီဘက်ကိုလျှောက်တော့ကြွားတယ်လမ်းနေချတယ်ရှုအဲ့ဒီကနေမှတ်တတိနဲ့လျှောက်လာလို့ဒီဘက်မှာမိမိသတ်မှတ်တဲ့နေရာရောက်လို့ဆုံးပြီဆိုရင် ဆုံးတဲ့နေရာရောက်တာ ਨੇ ရက်တယ်ရက်တယ်ဒီကခြေလေးစုံရမျက်စိလေးမိတ်ပြီးတော့ရက်တယ်အမူအရာလေးပြန်ရှုအဲ့ဒီကနေတစ်ဖက်ကိုလှည့်တဲ့အခါမှာလှည့်တယ်လှည့်တယ်ခြေလောက်လေးလှည့်နေတာလေးရွေ့နေတာလေးရှုသွားမဲ့ပဲမျက်နှာမူမြင်ရင်တစ်ခါပြန်ပြီးရက်တယ်ရက်တယ်ရှုပြီးရင်မျက်နှာလေးပြန်ဖွင့်တစ်ဖက်ကိုပြန်တစ်ခေါက်ရှောက်အဲ့ဒီလို ခောက်တုံခောက်ပြန်ရှောက်လို့ဈဉ္ညာဥရောက်တိုင်းရောက်တိုင်းရက်တဲ့အမူအရာလေးကိုရှုတာ အဲ့ဒီချိန်လေးမှာတော့အကြာကြီးရှုတာမဟုတ်တော့သိပ်ပြီးထင်ထင်ရှားရှားမသိလာဘူးသူကအဲ့လိုရက်တယ်ရက်တယ်ရှုရင်လှုပ်ပြီးခန္ဓာကိုယ်ရိမ့်ပြီးလှုပ်နေတာလေးလောက်တော့သိတယ်တေချာတတိထားရှုနော်ဘုန်းကြီးအခုဒီမှာယောဂီရဲ့ရှုလို့တွေ့ပုံကိုပြောနေပြီကိုရှုတဲ့အခါမှာတမန်ငါရှံငါလေးမရှုနဲ့တေချာရိုးရိုးသေးသေးလေးဈဉ္ဉံကိုလျှောက်သွားဆုံးသွားပြီဆိုတဲ့အခါကိုဘုန်းကြီးပြောတဲ့အတိုင်းခြေလောက်လေးကိုဇုံရလိုက်မျက်စိလေးကိုမိတ်လိုက် ရှေ့ဟိုတူယူစီကိုလန့်ကြည့်နေရတာမဟုတ်ဘူးလန့်ကြည့်နေရင်စိတ်ကဟိုးမြင်ရတဲ့အာယုံစီရောက်သွားတယ်ဒီမှာခန္ဓာမှမရှိတော့ဒါကြောင့်မျက်စိလေးမှိတ်လိုက်မှိတ်ပြီးတကိုယ်လုံးကိုဆံပြားကခြေပြားတင်အာယုံဆိုင်လိုက်ဘုန်းကြီးတို့ရေမြန်းလောင်းချလိုက်တဲ့အခါခေါင်းပေါ်ကနေရေလောင်းချလိုက်ပြီဆိုရင် ရေတွေဟာအောက်မျက်နှာပေါ်မျက်နှာပေါ်ကပခုံးပေါ်ရင်ဘတ်ပေါ်အဲ့ဒီကနေပြီးတော့ကိုယ်ပေါ်တဖြည်းဖြည်းဆင်းသွားလိုက်တာအောက်ခြေထောက်ထီအောင်ဆင်းကြတာအဲ့ဒီစိတ်ကလေးကိုလေအဲ့ဒီလိုလွှမ်းခြုံပြီးတော့ ကြည့်ပြီးတော့ရက်တယ်ရက်တယ်ရှုရတာအဲ့ဒီခံမျိုးလေးမှာအခုဘုန်းကြီးစောစောကပြောတဲ့အတိုင်းရင်ပြီးလှုပ်နေတာတွေ့ရတယ်အဲ့ဒီခံမှာဒီအတွေ့အထိကိုမတွေ့ဘူးသေးတဲ့ဒီသဘောကို မသိသေးတဲ့ပုဂ္ဂိုလ်ကမိုးတယ်ဆိုပြီးတော့စိတ်ထဲမှာဖြစ်တတ်ပါတယ်။ဘာကြောင့်လဲဆိုတော့ခန္ဓာကိုယ်ကလှုပ်နေတာကိုလှုပ်နေတဲ့အခါကျတော့ရေးရိပ်နဲ့မူးတာပေါ့သူ။ဒါစပြီးတော့မခံစားဘူးမတွေ့ဘူးသေးလို့။အဲ့ဒီရက်တဲ့အမူအရာလေးရှုဒါက ဈဉ္ဉံဆုံးတဲ့အချိန်လေးကိုရှုတာဒါလည်းပဲမိမိဈဉ္ဉံဆုံးလို့ဒီဘက်ကိုဆက်မလျှောက်ချင်သေးဘူးဆိုရင်အဲ့ဒီမှာ3မိနစ်5မိနစ်စသည်ပေါ်ရက်လို့ရမှာအဲ့လိုရက်ပြီးရှုနေတဲ့အခါမျိုးမှာယောဂီပုဂ္ဂိုလ်ဟာဒီရက်တဲ့အာယုံပေါ်မှာစိတ်အာယုံလေးရောက်နေပြီဆိုရင်တောင့်တင်းနေတဲ့သဘောလေးတွေ့ခြင်းတွေ့တယ်ခုနကကပြောတဲ့ရင်ပြီးလှုပ်နေတဲ့သဘောလေးတွေ့ခြင်းတွေ့တယ် တခါတရံမှာဒီပေါ်မှာစိတ်အာယုံကစိုက်မိနေတဲ့ခါကျတော့ခန္ဓာကိုယ်ဟာဘာဖြစ်သွားလဲဆိုရင်တခါတရံမှာထမ်းပင်ကြီးတော့ခန္ဓာကိုယ်ကြီးကရှေးကြီးအပေါ်ကိုမြင့်တက်သွားတဲ့သဘောလေးတွေ့ရင်တွေ့ရတယ်တခါတရံကြတော့လည်းပဲခန္ဓာကိုယ်ကတဖြည်းဖြည်းတဖြည်းဖြည်းပူပူပူပူပြီးသေးသွားလိုက်တဲ့အောက်ကစမောလေးသေးသေးလေးပဲခန္ဓာကိုယ်ကအဲ့လိုလည်းပဲတွေ့ချင်းတွေ့ရတယ်ဒါကကိုယ်အာယုံထဲမှာထင်တာတကယ်ဖြစ်သွားတာမဟုတ် အာယုန်ထဲမှာအဲ့လိုတခါရက်တယ်ရက်တယ်လို့ရှုနေတွေ့တတ်တယ်ဒါကဘုန်းကြီးတို့ဒီမှာဈဉ္ညာဆုံးလို့တခဏတည်းရက်ပြီးတော့ရှုတဲ့အချိန်လေးအတွေ့အထိလေးတွေပါတကယ်တမ်းယောဂီပုဂ္ဂိုလ်ဟာရက်တဲ့ဣရိယာပုနဲ့တည်တံ့ရှုမယ်ဥမာအဖြစ်အာယုံဖုံးပေးပြီးတဲ့အချိန်မှာဖြစ်စီနေစွမ်းဖုံးပေးပြီးတဲ့အချိန်မှာဖြစ်စီမိမိရဲ့ဝမ်းထဲမှာအစာတွေပြည့်လာတဲ့အခါကျတော့ဌိနမိတာဝင်တတ်တယ် အဲ့လိုထိနှမိတဲ့ဝင်တဲ့လို့ဒီထိုင်ပြီးရှုမှတ်နေရင်တဆက်ဆက်ငိုက်နေမယ်စာမရှုမှတ်နိုင်မယ်အဲ့ဒီမှာရမှတ်ကလေးနဲ့မှတ်လိုက်မယ်ဆိုရင်ဝိရိယလေးကပိုပြီးသားဖြစ်သွားတယ်ရနေရင်နဲ့မြန်အင်းငိုက်လိုက်ရင်ဒီပုဂ္ဂိုလ်ဘယ်လိုဖြစ်သွားမလဲပြစ်လဲကြသွားမယ်သွားပြီမောက်ရကြီးကြသွားရင်လည်းမျက်နှာကြီးဟာစကောလောက်ပန်းလောက်ကြီးဖြစ်လာအဲဒီမှာမောက်ရကြီးကြသွားရင်လည်းနောက်လန်ကြသွားရင်လည်းနောက်စင်းနဲ့ရိုက်မိလို့ အန္တရာယ်ကြီးတယ်။ဒါကြောင့်မို့ရက်မှတ်တဲ့အခါမှာဝိရိယကထိုင်မှတ်တာထက်ပိုထားရတယ်။ထိုင်မှတ်တာထက်ပိုထားရတဲ့အတွက်စိတ်ပြန့်လွင့်မှုလည်းနည်းတယ်။တိဏမိတ်တာလည်းမဝင်တော့အဲ့ဒီလိုစွမ်းများဖုံးပေးပြီးတဲ့အချိန်မျိုးတိဏမိတ်တာဝင်တဲ့အချိန်ဆိုရင်ရက်တဲ့ဣရိယာပုလေးနဲ့ရှူတာဟာနည်းနည်းပိုပြီးသင်နေရတယ်အဲ့ဒီအချိန် အဲ့ဒီလိုရက်တဲ့ဣရိယာပုနဲ့ရှုတဲ့အခါကျတော့ရက်တယ်ရက်တယ်ပထမတော့ရက်နေတဲ့အမူအရာရှုတာလက်ကလေးကရှေ့ပတ်ရင်ပိုက်ထားတယ်နောက်ပတ်ရင်ပိုက်ထားတယ်တွင်လန်းကြီးချပြီးမရရအောင် တွင်လန်းကြီးချပြီးရက်တာရင်သွေးတွေကလက်ပေါ်ကျလာတဲ့အခါကျတော့လက်ကြီးနှစ်ခုလုံးကလေးပြီးတော့အောက်ကခန္ဓာကိုယ်ရှုတာကရက်တဲ့အမူအရာရှုတာဒီလက်ကြီးလေးနေတာဒီမျိုးဖြစ်နေတဲ့အတွက်ကြောင့် အဲ့ဒီမှာလက်ကလေးကိုရှေ့ပတ်ချင်းပိုက်နောက်ပတ်ချင်းပိုက်ပိုက်တာလက်ကလေးရှေ့ပိုက်ထားလို့ရှိရင်ရက်တယ်လို့မှတ်နေရင်လည်းဝမ်းပိုက်ရဲ့ဖောင်းမှုပိန်မှုလေးကလည်းသူ့အလိုလိုထင်ရှားလာလိမ့်မယ်အဲ့ဒီလိုသူ့အလိုလိုဝမ်းပိုက်ရဲ့ဖောင်းမှုပိန်မှုလေးထင်ရှားနေရင်ရရင်နဲ့ဖောင်းတယ်ပိန်တယ်ရှူပါရရင်နဲ့ဘာကိုရှူရမှာလဲဟေးဖောင်းမှုအာယုံပိန်မှုအာယုံလေးကိုရရင်နဲ့ရှူနေ အဲဒီလိုယောဂီပုဂ္ဂိုလ်ဟာအဲဒီဖောင်းအာယုံပင်အာယုံပေါ်မှာရှုနေရင်းကနေပြီးတော့စိတ်ကပဲရောက်သွားတယ်အောက်ကជីវဝနေရာကနေပြီးတော့အပေါ်ကိုတောင်းပြီးတင်းလာတယ်တေချာရှုကြည့်တော့ဘုန်းကြီးကတေချာလေးပြနေတာယောဂီတို့ဒီလိုတွေ့လာလိမ့်မယ်ဒီလိုဖြစ်လာလိမ့်မယ်တေချာလုပ်ကြည့်ညနေမှာជីវဝကနေစပြီးတော့ဘောပိုင်းကိုခြေတော့တောင်းပြီးတင်းလာလိမ့်မယ် ဘယ်လောက်ထိအောင်တက်လာမလဲဆိုရင်ကတော့ဟိုးခြေလုံးအဲ့ဒီကနေထူးလောက်ထိအောင်တောင်းတောင်းတင်းတင်းကြီးဖြစ်နေလိမ့်မယ်အောက်ပိုင်းကတောင့်ခိုင်းနေလိမ့်မယ်အဲ့ဒီမှာအောက်ပိုင်းကတောင့်ခိုင်းနေပြီးတော့အပေါ်ပိုင်းခန္ဓာကိုယ်ကြာရေးပြီးလှုပ်နေလိမ့်မယ်အဲ့တော့တောင့်တင်းနေတာလည်းပဲဓာတ်နဲ့ပြောရင်ဘာဓာတ်လဲဝါယောဓာတ်ရင်းရိုင်နေတဲ့သဘောကိုဓာတ်နဲ့ပြောရင်ဘာဓာတ်လဲဝါယောဓာတ် ဒါကြောင့်မို့ဝါယောဓာတ်ရဲ့သဘောရက်တယ်လို့ရှုမှတ်နေတဲ့ခံမှာပို့ပြီးတော့ထင်ထင်ရှားရှားမတွေ့ရဘူးလားသေချာရှုကြည့်သေးသေးချာချာယောဂီပုဂ္ဂိုလ်ရဲ့စိတ်ဟာကို ရှုမှတ်တဲ့ဒီမှာရက်နေတဲ့အမူအရာအာယုံပေါ်မှာစိတ်လေးနေအောင်ပဲကြိုးစားကြည့်ရရင်နဲ့ဖောင်းမှုပင်မှုအာယုံတင်ရှားရင်အဲ့ဒီဖောင်းအာယုံပင်အာယုံလေးပေါ်မှာရှုကြည့်အဲ့လိုရှုရင်းနဲ့အခုဘုန်းကြီးပြောတဲ့အတိုင်းသိလာလိမ့်မယ်သူ့ရဲ့သဘာဝအတိုင်း အဲ့ဒီတောင်းတာတင်းတာတွေရွေ့တာလှုပ်တာတွေဟာရှိတာလားမရှိတာလားအဲ့ဒီအရှိအတိုင်းပဲကိုကရှူရင်းနဲ့မသိရဘူးလားအဲ့ဒီအသိဟာအမှားသီလားအမှန်သီလားအမှန်သီပဲဒါကြောင့်ယတ္တာယမ္မန်သီသေးသေးချာချာမြင်အောင်ကြည်တောင့်နေတာလေးတွင်းရတွေ့ရဤရိမ့်နေတာလှုပ်နေတာလေးတွေ့ရဤအဲ့ဒါဝါယောတတ္တတိဗာတ္တတိတွေ့ရတာ ਨੇ ဝါယောဓာတ်ကိုတွေ့တာဖြစ်တဲ့အတွက်အမှန်သီလားအမှားသီလားဝါယောဓာတ်ကယုတ်တရားလားနံတရားလားတိတိနေတဲ့စိတ်လေးကဘာတရားလဲကရက်ခိုက်ရက်ခိုက်ကလေးမှာဘာနဲ့ဘာတွေ့နေရလဲအဲ့ဒီမှာငါဆိုတာရှိသေးလားယောက်ျားမိန်းမဆိုတာရှိသေးလားပုဂ္ဂိုလ်တရားဝါဆိုတာရှိသေးလားဘာနဲ့ဘာပဲရှိနေတယ်ကြည့်ရတဲ့ခိုင်လေးမှာယုံနဲ့နာလေးပဲရှိနေတယ် ဒါကြောင့်ရက်စဉ်ဆက်ဆက်ရက်တဲ့မှတ်၍နှစ်ရက်ယုံနာကွဲတည်ရန်မှတ်ဉဏ်ရှင်၍ကြည်ရက်တဲ့မူရာတိမှုဟာကွဲကဉာဏ်၌မိရက်တဲ့အမူအရာလေးကယုတ်တိမှုလေးကဘာလဲနှစ်ခုကွဲတည်သွားတယ်ရက်တဲ့အမူအရာလေးနဲ့တိမှုလေးနဲ့နှစ်ခုကွဲကွဲတည်သွားတယ်အဲဒီတော့ရက်တယ်လို့ရှုမှတ်နေစဉ်မှာလည်းပဲယုတ်နဲ့နာကွဲတည်သွားတာ အဲ့ဒီလိုဆက်ပြီးတော့ဒီရက်တဲ့အမူအရာလေးကိုရှုနေရင်စောစောကဒူးကောင်းလောက်ကတောင့်တင်းနေတာလေးကနေပြီးတော့အပေါ်ပိုင်းတက်လာပြီးတကိုယ်လုံးရင်းနာတွေရောက်သွားပြီးဖြောက်သွားပြီးတခါတည်းမှာတောင့်တင်းနေတဲ့သဘောကြီးတွေ့ရတယ်။အဲဒီလိုတောင့်တင်းနေတဲ့သဘောတင်တွေ့တာလားဆိုတော့အောက်ကခြိပွားနဲ့ကြမ်းနဲ့ထိနေတဲ့နေရာဖိထားတဲ့နေရာက ပူတဲ့သဘောလာလိမ့်မယ်။ဘာသဘောလာလိမ့်မယ်။ ပူသဘောလာလိမ့်မယ်အဲ့ဒီမှာခြေပွားတွေပူပြီးချက်ချက်တောက်ပူလာလိမ့်မယ်အဲ့ဒါကိုယောဂီပုဂ္ဂိုလ်ဟာဖောင်းနေပိန်နေပူတယ်ဖောင်းနေပိန်နေပူတယ်ရှုလို့ရတယ်သို့မဟုတ်တောင့်တင်းနေတာတွေ့ရင် ဖောင်းနေပိန်နေတောင့်နေဖောင်းနေပိန်နေတောင့်နေဒီလိုတွဲရှုလို့လည်းရတယ်ဒီလိုမရှုကျင်ဘူးဆိုရင်လည်းတောင့်နေတာတတ်တတ်ကိုရှုမယ်ဆိုရင်တောင့်နေတောင့်နေတောင့်နေတောင့်တင်းနေတဲ့နေရာလေးစိုက်ရှု ဒါမှမဟုတ်ပူနေတာလေးကိုရှုမယ်ဆိုရင်ပူတယ်ပူတယ်ပူတယ်ရှုအဲ့ဒီလိုရှုနေစဉ်မှာပဲပူမှုခံစားမှုတွေကတဖြည်းဖြည်းတက်တက်တက်တက်လာနေမယ်အဲ့ဒီကနေခြေဘဝကနေခြေမျက်စိခြေဘမိုးခြေမျက်စိခြေဘမိုးကနေပြီးတော့ခြေသလုံးခြေသလုံးကနေဒူကောင်းဒူကောင်းကနေပေါင်းပေါင်းကနေပြီးတော့ပေါင်းရင်တဖြည်းဖြည်းအပူတွေတက်လာနေမယ် အပူတွေကနောက်ဆုံးတကိုယ်လုံးကိုမိမြိုက်ထားသလောက်ပူလိမ့်မယ်။ဒါရက်ပြီးရှုနေတဲ့အချိန်မှာတွေ့ရတဲ့ခံစားမှုဝေဒနာပဲ။ပူမှုဝေဒနာ။ဘာဝေဒနာလဲ။ဓာတ်နဲ့ပြောရင်ဗတ်ဓာတ်တွေလဲ။ဒီဇောဓာတ်တွေ။အဲ့ဒီမှာပူနေလိုက်တာယောဂီကပထမတော့ပူတယ်ပူတယ်ရှုတယ်။ကိုယ်တကိုယ်လုံးကြီးပူနေတာဆိုတော့ ပုံမှန်တရားကြီးအနေနဲ့လည်းထင်နေတယ်အဲ့ဒီမှာပူရဟာငါပဲငါပူနေတာပဲဆိုတော့မခံနိုင်ဘူးဖြုတ်ချင်တယ်ဒီပူမှုဝေဒနာတံကိုမခံနိုင်ဘူးမခံနိုင်တဲ့အခါကျတော့တရားဖြုတ်ချင်တယ်ဒါပေမဲ့လို့အဲ့ဒီမှာဆက်ပြီးတော့ကိုကဘုံ၅ပါးဥသိပြီးတော့ဆက်ကြိုးစားမယ်ငါဒီလောက်ပူတာလေးနောက်တော့ငါသိခံမယ်ငရဲအပူဟာဒီထက်ပူတယ်ငရဲအပူက အခုဒီမှာခန္ဓာကဖောက်ပြန်ပြီးပူတဲ့အပူဟာဘာမှဖြစ်လောက်တာမဟုတ်သေးဘူးအဲဒီတော့ငရဲအပူကိုကိုမခံခြင်းရင်ခန္ဓာကဖောက်ပြန်တဲ့အပူလေးကိုဘာလုပ်ရမလဲအေးသိခံရမယ်ငရဲအပူကိုမခံခြင်းရင် ဟောဒီခန္ဓာက ဖောက်ပြန်ပြီးပူတဲ့အပူကိုသိခံရမယ်အဲဒီမှာသိခံပြီးတော့ယောဂီပုဂ္ဂိုလ်ရှုနေရှုနေရှုနေရင်က မိမိရဲ့ခန္ဓာကိုယ်ပုံမှန်တရားလို့မထင်တော့ဘဲနဲ့တခါနဲ့အပူချောင်းကြီးပဲပူနေတဲ့သဘောကြီးပဲတွေ့နေတော့တယ်။အဲဒီမှာပူနေတာလေးနဲ့ခံစားသိနေတာလေးနဲ့နှစ်ခုတွဲသွားပြီ၊ကွဲသွားပြီ။စောစောကတော့ပူတာငါပဲငါခန္ဓာကိုယ်ကြီးကပူတာပဲဟုတ်တယ်မို့လား။အခုကျတော့ပူတာငါခန္ဓာဆိုတာရှိသေးလား။ငါဆိုတာရှိသေးလား။ဟိုမှာရုပ်ကြီးကပူနေတယ်ဘာကပူနေတာလဲ။ အေးဟောဒီမှာသိနေတာလေးကခံစားပြီးသိနေတာနံလေးကခံစားသိနေတယ်ဘာကခံစားသိနေလဲကဲရုပ်ကပူနေတယ်နာငါခံစားသိနေတယ်အဲ့ဒီမှာယုံနဲ့နာမဲသွားတွေ့နေတယ်ဘာနဲ့ဘာတွေ့နေရလဲယုံနဲ့နာမဲအဲ့ဒီပူသဘောကိုသေချာစိုက်ရှုနေစိုက်ရှုနေတကိုယ်လုံးကိုချက်ချက်တောက်ပူနေတာအပူတွေဟာတခါတည်းတကိုယ်လုံးဆံပြားကခြေပြားခြေပြားကဆံပြားတကိုယ်လုံးကိုတခါတည်းမီးနဲ့မြိုက်ထားသလောက်ပူတယ် အဲ့ဒါကိုယောဂီပုဂ္ဂိုလ်သိခံပြီးတော့ဇွဲနဲ့ရှုသွားရှုလို့ရှုမှတ်မှုနိုင်နှင်းလာတဲ့အခါကလည်းကြတော့အဲ့ဒီပူမှုတွေဟာတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းရွတ်ရွတ်ရွတ်သွားတယ်မှတ်လီယောလီမှတ်လီယောလီမှတ်လီယောလီမှတ်လီယောလီတဖြည်းဖြည်းခြေပွားမှာတခါတည်းဟိုးလက်တထောက်စာလေးလောက်အတထောက်စာလေးလောက်ကျန်တော့တယ်အဲ့ဒါလေးကိုဆက်လက်ပြီးရှူရင်းနဲ့ပဲအဲ့ဒီပူမှုဝေဒနာတွေလုံးဝကုံဆုံးချိုးပြောက်ပြီးတော့ သူ့ဟာသူခန္ဓာကိုယ်ကြီးကပေါ်ပါပြီးတော့အေးချမ်းနေတဲ့အရာတာကိုကိုယ်တိုင်လာတွေ့ရလိမ့်မယ်။အဲ့တော့သေးသေးချာချာလေးကိုသိခံရှုဖို့တော့မလိုဘူးလား။အဲ့ဒီပူတာကတော့ငရဲခံစားရတဲ့လောက်ကိုပူနေတယ်။အဲ့ဒီမှာကိုယ့်ဟာကိုယ်ပဲငရဲအပူနဲ့ဒီတဘာဝဖောက်ပြန်တဲ့အပူလေးကို ရှင်ပြီးတော့ငါငရဲအပူကိုမခံကျင်တော့ဘူးဆိုရင်ဒီအပူလေးကိုဘာလုပ်ရမလဲ။ သိခံရမယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကလောမတနာဂဆိုတဲ့မထေရတစ်ပါးရှိတယ်အဲ့ဒီမထေရကအမတန်ဇွဲကောင်းတဲ့မထေရဒူရင်အကျင့်တွေကို ပြင်းပြင်းထန်ထန်အားထုတ်တာဒူရင်အကျင့်တွေကိုပြင်းပြင်းထန်ထန်အားထုတ်တဲ့ခါကာလကြတော့ညကိုနေ့ကိုရုခမုံညကိုအဘောကတိကနေ့ရုခမုံ နေကိုပါတယ်လေရုခမူဆိုတာတစ်ပင်အောင်မှာပဲနေတယ်ဘယ်မှာနေလဲတစ်ပင်အောင်မှာပဲပူပူအေးအေးတစ်ပင်အောင်မှာပဲနေတယ်နေရသူ့အတူလှက်ပတ်သွားလို့အေးကြရင်လည်းအေးရရင်အေးမယ်နေထိုးရင်လည်းပူမယ်အဲ့ဒီလိုကိုတစ်ပင်အောင်မှာနေမှာတစ်ပင်အောင်မှာပဲတရင်သုံးပြီးအထုတ်တယ်ညကြတော့အဘောကာတိကအဘောကာတိကဆိုတာလွင်တိကောင်ကြီးတယ်ဘယ်မှာနေတယ်လွင်တိကောင်ကြီးတယ်မှာနေတယ် အဲ့လိုလွင်တိကောင်ကြီးထဲမှာနေတယ်အဲ့လိုနေပြီးတော့အာထုတ်တယ်အဲတခါတရံမှာနေရောညရောအဘောဂတိကနေမှာလည်းပဲလွင်တိကောင်ထဲမှာညမှာလည်းလွင်တိကောင်ထဲမှာလွင်တိကောင်ဒီမှာဆိုတော့တစ်ပင်အရိပ်တွေပါလေကြောင်းရိပ်တွေရှိပါမလားမရှိဘူးအဲ့ဒီမှာသူတရင်သုံးတဲ့နေရာကလည်းတောင်ထိပ်အဲ့ဒီတောင်ထိပ်မှာဆိုတော့အပူကလည်းပဲဘုန်းကြီးတို့တပေါင်းတကူအပူမျိုးပူတာဆိုတော့အတင်းပူရင်းတယ် အဲ့ဒီအချိန်မှာသူ့ရဲ့ခန္ဓာကိုယ်ကနေပြီးတော့မွေးညင်းပေါက်တွေကစပြီးချွေးသီးချွေးပေါက်တွေကြားတယ်ပူတာဒါပေမဲ့သူသိခံရှုတယ်သူဟာသူသိခံရှုတယ်အဲ့ဒီမှာအခြားအခြားသင်္ကန်းကျောင်းများမှာတရင်သုံးကြတဲ့ယဟန်တော်တွေကငါရှင်လောမတနာကယာတိဥဒုကအင်မတန်ပူပြင်းတယ်ဒါကြောင့်ကြောင်းရိပ်တစ်ပင်ရိပ်လေးကိုပဲရွှေ့ပြောင်းပြီးတော့အထုပါတော့လားအဲ့ဒီမှာသူ့ကို အတိပေးကြတဲ့အခါတတိပေးကြတဲ့အခါအရှင်ဘုရားတို့အရှင်ဘုရားတို့ရောတပည့်တို့ရောအပင်ငရဲကိုအချိန်ချင်းရောက်ခဲ့ကြပြီးပြီဒီငရဲကိုခံစားခဲ့ကြပြီးပြီအဲ့ဒီအပူကိုတပည့်တို့မခံစားလို့တော့ဘူးတဘာဝရဲ့ဖောက်ပြန်နေတဲ့အပူကိုပဲတပည့်တော်သိခံရှုတော်မင်းဆိုပြီးသိခံပြီးအာထုတော်မူတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းတကယ်လို့များရက်ပြီးတော့ရှုမှတ်လို့အဲ့ဒီလို အလုံးကိုပူပြင်းနဲ့မီးနဲ့မြိုက်ထားသလောက်ပူလောင်မှုခံစားနေရရင်လည်းပဲအဲ့ဒီလိုလောမတနာက မထီခဲ့သူငရဲအပူနဲ့နှိုင်းရှင်ပြီးတော့တိခံပြီးတော့အာထုတ်ရင်ရောမလွန်မြောက်နိုင်ဘူးလားလွန်မြောက်နိုင်တယ်တိခံမှုပဲလိုတယ်ကိုယ့်ဘက်ကတိခံရှုရဘုန်းကြီးတို့မြန်မာနိုင်ငံမှာဒီရက်တဲ့ဣရိယာပုနဲ့ရှုမှတ်ပြီးတော့ထင်ရှားခဲ့တဲ့တော်ကူးဆရာတော်ကြီးဆိုတာရှိတယ်မော်လမြိုင်ဘက်မှာဘယ်ဘက်မှာလဲ မော်လမြိုင်ဘက်မှာတော်ကူဆရာတော်ကြီးဒီဆရာတော်ကြီးဟာလည်းကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးရဲ့တပည့်ကြီးတစ်ပါးဖြစ်ပါတယ်သူဟာဒီရက်တဲ့ဣရိယာပုနဲ့ပေါက်ပေါက်မြောက်မြောက်အထုတ်နိုင်တဲ့မထေကြီးဖြစ်ပါတယ်ဒီမထေကြီးသူဘလောက်ထီအောင်ရက်တဲ့ဣရိယာပုကိုနိုင်နေတော်မူသလဲဆိုရင်24နာရီရက်တဲ့ဣရိယာပုနဲ့ရှင်မနိုင်တယ်ဘလောက်ရှင်မနိုင်လဲ24နာရီ ဒါရင်လားဆိုတော့ထိုင်တဲ့ဣရိယာပုနဲ့လည်း24နာရီထိုင်ပြီးရှုမှတ်နိုင်တယ်မပြောင်းမရွှေ့ဘူးနော်ဘုန်းကြီးတို့ယောဂီများတခါလေတနာရီတောင်ဟိုဘက်ဒီဘက်ရွှေ့နေတာဟိုကဘာမှမပြောင်းမရွှေ့ပဲနဲ့24နာရီလုံးလုံးအဲ့ဒီလိုပဲဈဉ္ဉံဣရိယာပုနဲ့လည်း24နာရီလုံးလုံးဈဉ္ဉံကိုရှုမှတ်နိုင်တယ်နောက်ဆုံး လျောင်းဆက်တဲ့အိတ်တဲ့ဣရိယာပုနဲ့လည်းပဲ24နာရီလုံးလုံးရှုမှတ်နိုင်တယ်။ဣရိယာပုတွေနိုင်နေတာလားမနိုင်နေတာလား။အမြဲတမ်းနိုင်နေတော်မူတယ်။တကယ်လို့များဘုန်းကြီးတို့ယောဂီများကိုဒီဣရိယာပု၄ပါးကြိုက်တဲ့ဣရိယာပုနဲ့ရွေးပြီးတော့ရှုပါဆိုရင်ဘယ်ဣရိယာပုနဲ့ရွေးမလဲ။လျောင်းတဲ့ဣရိယာပုလား။ ကဲအဲ့ဒီလျောင်းတဲ့ဣရိယာပုနဲ့အဲ့ဒီဆရာတော်ကြီးရှုသလိုရှုကြည့်လေဆရာတော်ကြီးကပက်လက်နေထားမျိုးလေးနဲ့ရှုလိုက်တာ24နာရီပြောင်းတာရွှေ့တာစောင်းတာမရှိဘူးတဲ့ကဲမိမိမစောင်းမဲမပြောင်းမဲနဲ့ဗရဏာကြီးလောက်များနေနိုင်မလဲဆိုတာစမ်းသပ်ကြည့်ပေါ့ကောဟာတဲ့လျောင်းတဲ့ဣရိယာပုမှလည်းဝေဒနာမလာဘူးလားလာတာပဲဟိုဘက်ဒီဘက်မပြောင်းရဘူးလားပြောင်းနေရရွှေ့နေရတာပဲဘုန်းကြီးတို့တာမန်ချိန်ဒီမှာတောင်ပြောင်းရွှေ့နေရတယ် တကယ်တမ်းသာရှုမယ်ဆိုရင်လည်းခဏခဏပဲဖြစ်နေမှာဒါကြောင့်အဲ့ဒီမှာတော်ကူးဆရာတော်ဘုရားကြီးဟာသူကိုယ်တိုင်ကလည်းအဲ့ဒီလောက်ဣရိယာပုကိုနည်းနည်းနည်းနည်းရှုနိုင်သလိုသူစီလာပြီးတော့ကမ္မထံယူကြတဲ့တရားအထုတ်ကြတဲ့ပုဂ္ဂိုလ်များကိုလည်းပဲဒီရက်တဲ့ဣရိယာပုကိုအထူးပြုပြီးပေးပါတယ်ဒီလိုထိုင်တဲ့ဣရိယာပုလည်းရှုလို့ရတယ်ဈဉ္ဉံဣရိယာပုလည်းရှုခိုင်းတယ်ဒါပေမဲ့ရက်တဲ့ဣရိယာပုကိုတော့အထူးပြုပြီးတော့ပြဏနာထားပြီးတော့ ရှုခိုင်းတယ်အထူးဘာသာရပေါ့အဲ့ဒီမှာအထူးပြုတဲ့ဘာသာရအဖြစ်နဲ့အဲ့ဒီမှာသူကအထူးပြုရှုခိုင်းတယ်အဲ့ဒီမှာယောဂီတွေကတဏှာကြီးတဏှာကြီးကြိုးကြိုးဆိုမခံနိုင်တော့ဘူးလားခြေပွားတွေကိုဘယ်လိုမှခံနိုင်တော့ဘူးလားအောက်ကတခါတယ်တံပြားပူကြီးပေါ်မှာတက်ရက်နေရတဲ့လောက်ပဲပူတာအတင်းကိုပူတာဒါကအတင်းကိုပူတယ်ဆိုတာအရှင်ဘုရားဘယ်လိုလုပ်သိလဲဆိုကိုယ်တိုင်လေ့ကျင့်ကြည့်လို့ကိုယ်တိုင်မိမိတို့လေ့ကျင့်ကြည့်ပါလေဒီရက်တဲ့ဣရိယာပုဂ္ဂိုလ်ဒီလို ဝေဒနာတွေဟာထင်ရှားတယ်ဆိုတာဘာကြောင့်လဲဆိုတာဘုန်းကြီးတို့ကိုယ်တိုင်လေ့ကျင့်တယ်ကိုယ်တိုင်လေ့ကျင့်ပြုပြီးတော့လုပ်ကြည့်တဲ့အခါမှာအော်တကယ်ကိုပူတာပဲဆိုတာသိလားအဲ့ဒီမှာဆရာတော်ကြီးကဘေးကနေအားပေးတယ်အခက်ခဲဆိုတာပညာရှာတဲ့နေရာမှာလည်းပဲအခက်ခဲအတားအဆီးဆိုတာတွေ့တာပဲစီးပွားရှာတဲ့နေရာမှာလည်းအတားအဆီးခက်ခဲဆိုတာတွေ့တာပဲ အဲ့ဒီအခက်ခဲတွေအတားအဆီးတွေတွေ့တိုင်းသာနောက်ဆိုရရင်ကိုဘယ်တော့မှအောင်မြင်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့။ကဲအောင်မြင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်မှာမလား။အတားအဆီးတွေ့တိုင်းတွေ့တိုင်းနောက်ဆုံးနေရမယ်ဆိုရင်ဘယ်တော့မှမအောင်မြင်နိုင်တော့။အခုတရားမှလည်းပဲဒီအတားအဆီးတွေကိုကျော်လွန်အောင်လုပ်ရမယ်။ကျော်လွန်အောင်ဖြတ်ရမယ်။ဘာပဲတာတာတာခြံစည်းရိုးတွေ့ရင်လည်းကြော်ဖြတ်။မြစ်တွေ့ရင်လည်းဖြတ်ကူတောင်တွေ့ရင်လည်းကြော်တက်။ဘာအခက်ခဲနဲ့ပဲတွေ့တွေ့ မိမိအဲ့ဓာတွေကိုကြုံလွန်အောင်လုပ်တယ်လို့ပဲဒီပူမှုဝေဒနာလေးကိုသိခံပြီးတော့ကြုံလွန်သည့်ထိအောင်သိခံပြီးကြိုးစားအထောက်အမယ်ဆိုပြီးနောက်ကနေအားပေးတာအဲ့ဒီလိုအားပေးပြီးတော့ရှုမှတ်စေတာအဲ့ဒီကနေပြန်လာတဲ့ပုံကိုယ်တွေကိုဘုန်းကြီးမေးကြည့်တယ်တရားတရားကိုဘယ်လောက်လောက်ရက်တဲ့ဣရိယာပုဂ္ဂိုလ်ဘယ်လောက်လောက်မှတ်နိုင်တယ်လဲဆိုရင်3နာရီတို့2နာရီတို့4နာရီအလွန်ဆုံးတွေ့တာအဲ့လောက်တော့ရှုမှတ်နိုင်ပါတယ်ဆရာတော်ကြီးလောက်တော့မရှုမှတ်နိုင်ဘူးပေါ့သူတို့အဲ့လောက်တော့ရပါတယ်လို့ပြောပါတယ် ဒါကြောင့်မို့ရက်တဲ့ဣရိယာပုနဲ့တကယ်ကိုရှုမှတ်အားထုတ်တဲ့ပုဂ္ဂိုလ်ကြီးဟာတရားအသိဉာဏ်တူတွေအခုရရင်ရရင်ရှုမှတ်တဲ့ကယုံတဲ့နာကိုသိတယ်လို့မိမိရဲ့ရနေတဲ့အမူအရာလေးကိုရှုရင်းနဲ့ပူတာလေးတွေတွေ့ရင်းနဲ့ပူမှုလေးရဲ့ဖြစ်ပြဉာဏ်နဲ့မတွေ့ရဘူးလားအဲခန္ဓာကိုယ်ပေါ်မှာရက်တဲ့အမူအရာလေးရက်တယ်ရှုနေတယ်ဖောင်းနေပိနေရှုနေတယ်ရှုရင်းနဲ့မျက်နှာပေါ်မှာရိုးရိုးရွရွလေးတွေရောမပေါ်ဘူးလား ခန္ဓာကိုယ်ပေါ်မှာရောဟိုနေရာကစိတ်ကနေဒီနေရာကစိတ်ကနေဟိုနေရာကလှုပ်ကနေဒီနေရာရွာကနေနဲ့အဲ့ဒီမှာခိုးနေရာခါသွားလိုက်ဒီနေရာကပူသွားလိုက်နေဟောဒီလိုဝေဒနာအသေးဖွဲလေးတွေရောမပေါ်ဘူးလားအဲ့ဒါလေးတွေရှူလိုက်တဲ့အခါမှာလည်းပဲရှူရင်ရှူရင်မြဲတာတွေ့သလားမမြဲတာတွေ့သလားဒီတိုင်းမှာမမြဲတဲ့ဖြစ်ပြဉာဏ်တွေပေါ်လာအဲ့ဒီကနေဆက်ရှူသွားရင်ကိုယ်လိုတိုင်းမဖြစ်တဲ့အနတ္တနုပဒနာဉာဏ်တွေဒီဉာဏ်တွေအစဉ်စဉ်ရင့်ကျက်ပြည့်စုံရင်ပယ်ဆင်းရလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းထီအောင်မရနိုင်ဘူးလားဗျာ။ န်းကြီးတို့မြတ်စွာဘုရားလက်ထက်ကဒိဋ္ဌဆိုတဲ့ယဟန်လေးဒိဋ္ဌဆိုတဲ့ယဟန်လေးဟာအဲ့ဒီမှာမတ်တက်ရရင်နဲ့ယဟန်နာဖြစ်သွားတာသူ့ရဲ့ဒီမှာဇလန်းကတော့အကျယ်ကြီးပေါ့ဒါပေမဲ့လို့အဲ့ဒီဟာလေးကို तू ကတော်တော်ထဲမှာတရားရှာရင်းနဲ့ပေါ့လေတရားအထုတ်မယ်ဆိုပြီးတော်ဝင်တော်ထွက်နေရာရှာတဲ့အခါကျလှိုင်ကူဘဂရီကြောက်လှိုင်ကူကြီးတွေ့တဲ့အခါအော်လှိုင်ကူကြီးကောင်းလိုက်တာ ဒီလံကိုကြီးတဲ့မြန်နေပြီးတရားထုတ်ရင်ကောင်းပါပဲစိတ်ကဖြစ်တယ်ဒါပေမဲ့မိမိမှာဆွမ်းခံစားဖို့အတွက်ဆွမ်းခံရွာလေရှိအောင်မှဖြစ်မှာအဲဒါပဝန်းကျင်ကိုလက်ပတ်ပြီးလေ့လာအောင်မှပဲဆိုတော့အဲ့ဒီမှာမနီးမဝေးမှာတကင်းဆိုင်ပြီးစားနေတဲ့တိုးတဲလေးတွေ့ရတဲ့ကအဲ့ဒီမှာသွားဆွမ်းခံတော့အဲ့ဒီကဒကမာကြီးကတရားတရားကောင်းတဲ့ပုဂ္ဂိုလ်ဆိုတော့ရှင်ဘုရားအဲ့ဒီမှာလှိုင်ကူတရင်သုံးမယ်ဆိုရင်လည်းပဲရှင်ဘုရားဝါစုဝါကပ်ပြီးတရင်သုံးပြီးအထုပ်ပါ စွမ်းအတွက်တော့ဖြင့်တပည့်တော်တို့စားရတယ်လို့ပဲအရှင်ဘုရားကိုလူတန်းမှမင်းမကြောက်မကြမတောင့်မတအရှင်ဘုရားဆွမ်းအတွက်တော်ဖြင့်ကြောက်ကြပူပန်မှုမရှိပါနဲ့တပည့်တော်တို့အားလုံးလူတန်းမှမယ်ဘုရားဆိုတော့ဆွမ်းအတွက်ပူစရာမလိုတော့အဲ့ဒါနဲ့အဲ့ဒီလိုင်ကူကြောက်လိုင်ကူထဲမှာနေပြီးတော့တရားထုတ်တာအဲ့ဒီအချိန်မှာလိုင်ကူထဲမှာရှိတဲ့လိုင်ကူစောင့်နှက်ကသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရောက်လာတဲ့အခါကျတော့နေရာရွှေ့ပေးရတယ်ဘာလို့ပေးရလဲ နေရာရွှေ့ပေးရတယ်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာရင်နေရာရွှေ့ပေးရအဲ့ဒီမှာနေရာရွှေ့ပေးရတယ်ဆိုတဲ့ကူဟာတချို့ကြတော့တရားတရားရှိတဲ့ပုဂ္ဂိုလ်ကြကြည်ကျင်နဲ့နဲ့ရွှေ့တယ်လို့တရားတရားမရှိတဲ့ပုဂ္ဂိုလ်ကြတော့ကျင်နာရလားကျင်နာမှုမရှိဘူးဒီကိုယ်တော်ရောက်လာလို့ငါတို့ဒုက္ခရောက်တယ်ဒီကိုယ်တော်ရောက်လာတဲ့အတွက်ငါတို့ဒုက္ခရောက်သူတို့မှအောင့်နှက်တယ်ဆိုတော့သားတွေသမီးတွေနဲ့အဲ့ဒီမှာတဏှာလေးရွှေ့နေတော့အနေထားမကြတဲ့အခါကလေးတွေကဟိုဟာ ဟိုလိုပူဇာဒီလိုပူဇာဟိုလိုငိုဒီလိုငိုအိမ်ပြန်မယ်ပေါ့ဒီမှာလည်းပြန်လို့ကမရဘူးကိုတော်ကလည်းမပြန်သေးဘူးမပြန်သေးတော့နေပေါင်းတိုင်းနေပေါင်းသမီးခဏလေးပါဒီကိုတော်မကြပါဘူးပြန်မှာပါဒီကိုတော့ကြာကြာနေမှာမဟုတ်ပါဘူးပြန်မှာပါဆိုပြီးစောင့်လာစောင့်ရဲစောင့်ရင်းနဲ့တရက်က2ရက်3ရက်ဆိုတော့ဟင်ဒီကိုတော့ပြန်မဲ့ပုံမပေါက်တော့ဒီကိုတော့ပြန်မဲ့ပုံမပေါက်တော့ အဲ့တော့ဒီကိုယ်တော့ပြောင်းအောင်ငါတို့ဘာလုပ်ပါမလဲဘာလုပ်ရပါမလဲစဉ်းစားတာအဲ့ဒီကြတော့မှဩသူဆုံးကဒီကိုယ်တော့ဒီအိမ်ကနေဆွန်လောင်းနေလို့ဒီကိုယ်တော့မပြန်နိုင်တာကိုစားစရာရှိနေလို့မပြန်နိုင်တာအဲ့တော့သူ့အိမ်ကသူ့သားကိုငါလေပင်လိန်ထားလိုက်မယ်ဆိုပြီးနတ်ကလေပင်လိန်ထားလိုက်တာကောင်းကျိုးတာပေးခြင်းပေးမယ်မကောင်းကျိုးကတော့ပေးတယ်ပြူနတ်တည်းအဲ့ဒီမှာလေပင်လိန်ထားလိုက်တော့ကလေးကပါဇက်လေးပဲစီလို့မရတရေတွေနဲ့ပါဇက်ကြီးချွဲ ဒီမြေပါဇက်ကြီးရွဲ့တယ်လို့ပဲဟိုမှာမျက်နှာတွေကအကုန်ရွက်သွားတဲ့အခါကျတော့မျက်လုံးကလည်းမှိတ်လို့မရမျက်ရည်တွေနဲ့နှာခေါင်းကလည်းနှာတွေနဲ့နှာရည်တွေနဲ့အဲတော့ဘလို့မှအဆင်မပြေဘူးနေလို့ထိုင်လို့မရစားလို့တောက်လို့မရအဲ့ဒီလိုနဲ့နတ်ကသွားပြီးတော့အဲ့ဒီအိမ်ကိုပုကပ်ပြီးတော့ပြောတယ်ဒီကလေးတင့်ရဲ့ตาလေးပြောက်ချင်လို့ရှိရင်အဲ့ဒီသင်တို့အိမ်မှာစွမ်းကန်ကြွနေတယ်အဲ့ဒီကိုလိုလေးစီဈေးတောင်းတဲ့ဒီကိုလိုလေးတွေတော့ရ စောက်တီသွားလာနေတဲ့ကိုတော်တွေမှာဆေးရှိတယ်ဆိုတော့ဟိုကဒကမကြီးကဘုန်းကြီးစီအားဆိုဘာမှမလိုချင်ဘူးဘုန်းကြီးစီအားဆိုရင်ပါတယ်လေဘာမှမလိုချင်ဘူးတဲ့မလိုချင်တာကောင်းသလားလိုချင်တာကောင်းသလားမလိုချင်တာကောင်းတယ်တချို့ကဘုန်းကြီးစီအားဆိုတဲ့လိုချင်တာပဲဘာရရရတာလိုချင်တာပဲအဲ့တော့ဘုန်းကြီးစီအားဆိုမလိုချင်တာကောင်းတယ်အဲ့ဒီမှာဘာမှမလိုချင်ဘူးအဲဟိုကပြောတော့ ရနောက်တကသူကကဲအဲ့လိုဆိုရင်ဘုန်းကြီးတွေစီမှာသွားရလာရမှာတရားအထုတ်တဲ့ပုံကိုယ်တွေဆိုကရိုးနာလေးတွေရှိတယ်။ဟိုအကျိုးတွေဘာတွေတက်တဲ့ကကရိုးနာလေးရှူလိုက်တဲ့ကနာချီရောအကျိုးချင်းတွေပြေတာပေါ့။အဲ့လိုကရိုးနာရှိတယ်အဲ့ဒီမှာကရိုးနာတောင်းမတောင်းညင်ဘူးဘုန်းကြီးစီကဆိုဘာမှမတောင်းညင်ဘူး။ဘာမှမလိုချင်ဘူးဆိုတော့ဘလို့မှနတ်ကခက်တယ်။အဲ့ဒီကြတော့မှနောက်ဆုံးကဲအဲ့ဒီကိုယ်တော်လေးရဲ့ခြေထောက်ကဆေးတဲ့ခြေဆေးရည်။ အဲ့ဒီရေတော့ရနိုင်လားရနိုင်တယ်အဲ့ဒီစေတော့ဒီလိုဆိုရင်အဲ့ဒီရေလေးယူပြီးတော့တင့်သားကိုတောက်လိုက်ပျောက်သွားလိမ့်မယ်ဆိုတော့ဒါနဲ့ကိုတော်လေးဆုံးခံကြွလာတဲ့အခါကျတော့ခုံလေးဘုခင်တိုင်းကကိုတော်လေးထိုင်အောက်ခြေတော်လေးတွယ်လန်ကြအဲ့ဒီမှာရှင်ဗျာခြေတော်ဖုံလေးနဲ့ပွားလို့တပြီးတော့ရေဆေးလိုက်မယ်ဆိုပြီးတော့ဟိုကအပေါ်ကနေရေနဲ့လောင်းချအောက်ကခွန်းနဲ့ခံထားလိုက်တယ်ခံထားပြီးတော့အဲ့ဒီရေလေးနဲ့တောက်လိုက်တဲ့အခါကလေးလေးကတခါနဲ့နှက်ပြောတဲ့အတိုင်းပျောက်သွားပျောက်ပြီးကိုတော်လေးလည်းဆုံးနေပါသေးတယ် အဲ့ဒီမှာဆုံးခံဖုံးပေးပြီးတော့ကြွပြန်ကြွလာတဲ့အခါလိုင်ကူဘောင်းဝရောက်တဲ့အခါကျတော့အဲ့ဒီလိုင်ကူဆောင်နာကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားဘာဆရာကြီးတဲ့နဲ့ဆေးဆရာကြီးပြန်လာပြီလားလို့တခါလဲချက်ချင်းပဲထိပြီးတော့တခါထိလုံးငေါ်လုံးနဲ့လှမ်းပြီးတော့မယုံမသိအဲ့ရနေစီးဆောင်ပြောတာအဲ့ဒီမှာယဟန်တော်လေးကသင်ဘသူလဲကျွန်တော်ဟောဒီလိုင်ကူဆောင်နာပဲကျွန်တော်ဆေးမကူဘူး ကျွန်တော်ဆေးမကူဘူးတဲ့စဉ်းစားပါလေတဲ့သင်ဆေးကူခဲ့ပါလေမကူပါဘူးတဲ့ဘယ်တော့မှမကူခဲ့ဘူးဟိုတုန်းကဟိုတုန်းကလည်းမကူခဲ့ဘူးအခုရောအခုလည်းမကူခဲ့ဘူးဒီကနေ့ရောဒီကနေ့လည်းမကူခဲ့ဘူးဆိုတော့ယဟန်တော်တို့မြည်သည်ဆေးကူကောင်းရလားမကူကောင်းဘူးနော်ယဟန်တော်ဒီမှာဆေးမကူကောင်းဘူးဖေးတယ်မဟောကောင်းဘူးဓမ္မရိုက်ကဲမှုယရဏတိပံဖျောင်းနိုင်စသည်ပေါ့ဗျာအဲ့ဒီဟာနဲ့ဆက်လူကနန်းပေးတာဘာလို့ပေးတာဒါတွေက ယဟန်တော်တွေရဲ့အလုံးမဟုတ်ဒါတွေယဟန်တော်တွေမလုပ်ကောင်းတကယ်လို့ယဟန်တော်များဟာအဲ့ဒီနီးနဲ့လလဘာတွေပေါ်များရင်အဲ့ဒီလလဘာကိုသုံးဆွဲတိုင်းသုံးဆွဲတိုင်းအာမတ်တင်တယ်တကယ်လို့ဒီကမိမိကဒီမှာအဆောင်လေးပေးလိုက်တယ်ဒီအဆောင်ကိုယူသွားစီးပွားတွေတက်လိမ့်မယ်ဒီအဆောင်ယူသွားယာရုတွေတက်လိမ့်မယ်အဲ့ဒီလိုဆိုပြီးတော့မိမိရဲ့အဆောင်တွေပေးတယ်ရေရာတွေပေးလိုက်တယ်ပေးလိုက်လို့ဟိုပုဂ္ဂိုလ်ကလည်းပဲသူ့ရဲ့ကံအားလျော်စွာပေါ့ ဇီဝတွေတက်တယ်ယာရုတွေတက်တယ်ဆိုရင်ဟာဒီကိုတော်ကြောင့်သူလှုပ်ပြီးလို့ငါတော့ဇီဝတွေတက်လာပြီငါဒီကိုတော်ကိုယ်ွယ်မှပဲចောင်းဆောက်လူမှပဲဆိုရင်ចောင်းမော်တက်နေဖို့မဆူထားနဲ့ចောင်းရိပ်ကိုနင်းတိုင်းနင်းတိုင်းအာပတ်တဲ့အဲ့ဒီကိုတော့သဘောပေါက်ပါတယ်နော်အဲ့ဒီမှာယဟန်တော်တွေကိုအာပတ်တွေမပေးကြပါနဲ့ဒါပဲပြောချင်တယ်ဟုတ်တယ်မို့လားယဟန်တော်တွေကိုအာပတ်တွေမပေးကြပါနဲ့အဲ့ဒါယဟန်တော်တွေမှာ တကယ်တမ်းကြတော့ကိုယ့်ရဲ့လက်လာပပေါ်များရေးဘုံကြီးရေးလှုပ်တာကတော့လှုပ်လို့ရပါတယ်။ဒါသူ့ဟာသူပဲသူတစ်ပိုင်းပဲ။ဒါပေမဲ့သူ့မှာအပြစ်ကတော့ဖြစ်နေတာတော့သိကြပါတယ်။ဝိနည်းသိက္ခာဘုရားအဘတ်တိတင်နေတာတော့သိကြပါတယ်။အဲ့တော့အပြစ်အဘတ်တိတင်ပါတယ်။အဲ့တော့ဒီယဟန်တို့တွေမှာအဲ့ဒီလိုစေပေခြင်း ခုနကလိုအဆောင်ပေးခြင်းစသည်ဒါတွေပြုလုပ်လို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကခွင့်မပြုခဲ့ပါဘူး ဒီလိုဒီလိုပြုလုပ်ခဲ့ရင်ဒီအဘသင့်စေဆိုပြီးတော့ကိုအာနာပညာအနေနဲ့ပညာထားခဲ့တာပါမြတ်စွာဘုရားအဲ့လိုကိုပညာထားခဲ့တာဖြစ်တော့အဲ့ဒီမှာယဟန်တော်လေးပြီးရင်လည်းအပြစ်ဖြစ်မယ်အဲ့တော့စေးဝါလည်းသူမကူခဲ့ဘူးမကူခဲ့တော့ငါမကူဘူးဒီကနေ့ရောဒီနေ့လည်းမကူခဲ့ဘူးဒီနေ့တင့်ရဲ့ဆုံးကအိမ်ကလေးလေးကိုသင်မကူခဲ့ဘူးလားဆိုငါမကူခဲ့ဘူးတင့်ချီစည်းရင်ငါပေးတာမဟုတ်ဘူးဒါသူ့အိမ်ကအိမ်ရှင်ကအိမ် ရှင်မိဘငါခြေထောက်ကိုလာပြီးတော့ရေလောင်းဆေးသွားတယ်သူ့ဟာသူယူသွားတယ်သူ့ဟာသူတောက်တယ်ငါငါခြေထောက်ကခြေဆေးရည်လေးယူသွားပြီးတော့တောက်လိုက်ပြောက်လိုက်မယ်လို့ငါငါပြောကဘာမှမပါအောင်ငါညွန်ကြားချက်ဘာမှမပါအောင်ငါဆေးကူတာမဟုတ်ဘူးဆိုတော့အဲ့ဒီကြတော့မှယဟန်တော်လေးကစဉ်းစားမိတာဩဒီနတ်ကငါ့ကိုအပြစ်ရှာနေတာကိုနတ်ကဘာလုပ်နေတာလဲယဟန်တော်လေးရဲ့အပြစ်ရှာနေတာတိလတွေ ညှိုးတာခြောက်တာကြောင်တာရှားတာစွန်းတာကွက်တာသီလပြက်တာကိုသိကျင်လို့တက်တက်မဲ့အပြစ်ရှာတာအပြစ်ရှာပြီးရင်သီလညှိုးတာခြောက်တာတွေ့တာနဲ့မောင်းထုတ်ဖို့ရဒီလှန်ကူကအကြံကအဲ့လိုလှန်ကူကမောင်းထုတ်ဖို့ရအကြံနဲ့သူကအပြစ်ရှာတာရှာတာကသူ့ရဲ့နတ်မျက်စိနဲ့အပြစ်ရှာတာကိုရှာလို့မတွေ့တဲ့အခါကိုယ်တိုင် အပြစ်ကို ဖန်တီးယူတာအဲ့ဒီကြတော့မှယဟန်တော်လေးကသဘောပေါက်ပြီးတော့ငါရဲ့သီလတွေယဟန်ပြုတဲ့အချိန်ကစပြီးယနေ့တိုင်အောင် မြို့တာခြောက်တာကြောင်းတာစွန်းတာကွက်တာများရှိသလားဆိုပြီးဆင်ញင်လိုက်တဲ့အခါတိလစင်ကြင်နေတာကိုတွေ့ရတယ်စင်ကြင်နေတာတွေ့ရရင်ဝမ်းသာမလားဝမ်းနည်းမလားအဲ့ဒီဝမ်းသာမှုပီတိကို ပြန်ပြီးတော့ဝိပဿနာရှုတာလှိုင်ကူပေါဝါမှာဘယ်နေရာမှာလဲထိုင်ရင်လားရရင်လားအဲ့ဒီမှာမတ်တရရင်နဲ့မိမိရဲ့ပီတိကိုရှုတဲ့အခါမှာပီတိလေးရဲ့ဝမ်းသာမှုလေးရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် အဲ့ဒီမှာအဖြစ်ပြက်ဉာဏ်နေပေါ်ပြီးတော့ဆက်ပြီးခန္ဓာမှာလှက်ပတ်ပြီးတော့ထင်ရှားရာရှုသွားလိုက်တာမကြဘူးအဲ့ဒီမှာဝိပဿနာဉာဏ်နေမဲ့ဉာဏ်နေအစဉ်စဉ်တက်ပြီးကိလေသာအသောကုန်ခံယဟနာဖြစ်သွားတယ်ထိုင်ရင်လားရပ်ရင်လားကဲရပ်ပြီးရှုရင်လည်းရောတရားမရနိုင်ဘူးလားတရားရနိုင်တယ်တကယ်ကိုလွတ်မြောက်မှုချမ်းသာဆိုတဲ့အရတ္တမဉာဏ်ပုံဉာဏ်ထီအောင်ရသွားနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ရှုမှတ်တယ်လို့ ရပ်ပြီးတော့လေရှုမှတ်ပါဟုတ်တယ်မို့လားမိမိရဲ့ဣရိယာပုလေးမျှတအောင်မြတ်စွာဘုရားဣရိယာပု၄ပါး၄ပါးသလုံးပေးထားတော့ဒီ၄ပါးကိုထိုင်ရှုလို့ပြန်မှန်းလာရင်မတ်တရရရက်ကလေးနဲ့ရှုထိုင်လုံးလို့အင်းငိုက်နေရင်ကိုအင်းမငိုက်အောင်မတ်တရရက်ကလေးနဲ့ရှုအဲ့ဒီလိုလေးနဲ့ရှုသွားရင်မိမိမှာတရားအသိဉာဏ်ဓုတွေမရနိုင်ဘူးလားနောက်တစ်ခါနံပါတ်3ကနိသိဏောဝါနိသိဏောမိတိပါဇာနာတိ ထိုင်တဲ့ဣရိယာပုဘယ်ဣရိယာပုနဲ့ရှုတာလဲထိုင်ဣရိယာပုနဲ့ရှုတာဒါတော့အထူးပြောပြဖို့မလိုတော့ဘုန်းကြီးတို့ကိုပြေဆုံးပြောထားပြီးသားထိုင်ရှုဖို့လေမိမိရဲ့ပင်နိုင်ကမ္မထမ်းဆိုတာကတော့မိမိတို့ဆရာညွှန်ကြားတဲ့အတိုင်းပေါ့နာသီးပြားအစပြီးညွှန်ကြားရင်အဲ့ဒီနာသီးပြားကနေစောင့်ပြီးတော့ဝင်လာတဲ့လေထွက်သွားတဲ့လေလေးကိုစောင့်ဖမ်းရင်ချိုင်းကနေပြီးတော့ဆိုရင်လည်းပဲအဲ့ဒီရင်ချိုင်းရဲ့လှုပ်မှုလေးကိုတင်းမှုရောမှုလေးကိုစောင့်ဖမ်း ဘုန်းကြီးတို့ကတော့ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကဝမ်းပိုက်ကနေပြီးတော့ဒီဝင်လေလေးထွက်လေလေးကိုစောင့်ဖမ်းတယ်ဝင်လေလေးဝင်လာရင်ဝမ်းပိုက်ကလေးတင်းပြီးတော့ဖောင်းကန်လာထွက်လေလေးထွက်သွားရင်ဝမ်းပိုက်ကလေးကယောပြီးပိန်ကျသွားတယ်အဲ့ဒါလေးကိုပဲစောင့်ပြီးတော့တင်းလာရင် ဖောင်းတယ်ယော့သွားရင်ပိန်တယ်ဒါမှရှိတယ်အချို့ပုဂ္ဂိုလ်ကြတော့ခေါင်းငယ်လေးကနေစောင့်ဖမ်းတယ်ငယ်လေးကလေးလှုပ်နေတာလေးကိုစောင့်ဖမ်းတယ်ငယ်လေးလေးလှုပ်နေတာလေးကိုစောင့်ပြီးတော့ရှူနေတယ် အဲ့တော့မိမိတို့ရဲ့ပေးတဲ့ဆရာသမားရဲ့နေတိုင်းရှုအဲ့လိုရှုရင်းကနေမှဒါလေးတစ်ခုတည်းရှုရမှလားဆိုတော့တခြားခန္ဓာကပေါ်တဲ့အာယုံကိုမရှုရဘူးလားခန္ဓာတွေကတင်လားဆိုတော့ခန္ဓာအပြင်ဗဟိတကအတန်အာယုံတွေကြားလာရင်ရောကြားတဲ့အာယုံတွေမရှုရဘူးလားအဲ့တော့ပေါ်လာသမျှအာယုံပေါ်၆ဓာရကပေါ်သမျှအာယုံတိုင်းကိုမိမိတို့ရှုမှတ်ပွားများအားထုတ်သွားရင်းနဲ့ပဲထိုင်ဣရိယာပုနဲ့တရားတွေမရနိုင်ဘူးလားအေးဒါတွေတော့အထူးပြောမနေတော့ ဘုန်းကြီးတို့ထိုင်တဲ့ဣရိယာပုဂ္ဂလေးနဲ့ဆိုရင်အသက်ရွယ်ငယ်တဲ့ပုဂ္ဂိုလ်ပဲဖြစ်စေကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်စေရှုကြည့်ပါရှုကြည့်လို့ရှိရင်တကယ်ကိုသူအားလည်းပဲတမာတိဖြစ်လာတဲ့ဉာဏ်ဖြစ်သွားတယ်ဣရိယာပု၄ပါးထဲမှာဘုန်းကြီးတို့ကမ္မထံဝိပဿနာကမ္မထံအထုတ်ပြီးဆိုရင် ထိုင်ဣရိယာပုကတော့ဗရဏာထားပြီးရှုရမယ်ဘယ်ဣရိယာပုဟာဗရဏာလဲ တခြားတခြားရက်တဲ့ဣရိယာပုဈဉ္ညာဣရိယာပုလျောင်းတဲ့ဣရိယာပုကတော့တာမင်ညပဲအဲ့ဒီဣရိယာပုသုံးပါးကပရဏာလားတာမင်ညလားတာမင်ညပဲသူကထိုင်ဣရိယာပုရဲ့အကုအညီပဲထိုင်ဣရိယာပုရဲ့အကူအညီပဲထိုင်ဣရိယာပုမှာပင်မလာရင်ရပ်ပြီးတော့ရှုလိုက်သူ့ရဲ့အကူအညီလောက်ပဲဟဲဒီလိုမဟုတ်ဘူးဆိုရင်ဈဉ္ညာလေးလျှောက်ပြီးရှုလိုက်ဒီလိုမှမခံမတတ်နိုင်တော့ဘူးဆိုရင်အေရလေးပေါ်မှာခေတ္တကနာလေးလျောင်းပြီးတော့ရှုလိုက် ဒါသူ့ရဲ့အချမ်းရံပဲရှိတယ်တကယ်ရှုရမယ်ရှုရတော့ဒီဣရိယာပု၄ပါးမှာဘယ်ဣရိယာပုဟာ ပရဏရှုရမှာလဲအေးထိုင်ဣရိယာပုနဲ့ရှုသွားရင်တရားတွေမရနိုင်ဘူးလားအေးဒါကိုအထူးချက်ပြီးမပြောတော့ဘူးနော်ဒါကတော့ဘုန်းကြီးတို့ယောဂီများထိုင်ဣရိယာပုနဲ့ရှုမှရင်တရားရတာတွေဆိုတာတွေကတော့ဘုန်းကြီးတို့ရေတွက်လို့မရနိုင်တော့အောင်နည်းနည်းလေးလားအများကြီးလားအများကြီးပါပဲ နောက်ပြီးတော့ဇင်းကြံဥပမာလျှောင်းတဲ့ဣရိယာပုဘာဣရိယာပုလဲတရားနောဝါတရားနောမိတိပဇာနာတိလျှောင်းကြိုက်လျှောင်းစေလျှောင်းနေစဉ်မှာအဲ့ဒီမှာလျှောင်းပြီးမှမဟုတ်ဘူးလျှောင်းနေစေမှာလျှောင်းနေခိုက်မှာလျှောင်းနေစဉ်မှာဆိုတော့ပိစုပန်တေတဲ့ယူရမှာဘယ်တေတဲ့ယူရမှာလဲဟေးပိစုပန်တေတဲ့ပဲလျှောင်းစေလေးမှာပဲယူရမယ်လျှောင်းကြိုက်လေးမှာပဲယူရမယ်လျှောင်းနေစဉ်မှာပဲယူရမယ် ဟိုလုံးကလျှောင်းခဲ့တာတွေပြန်ပြီးတော့စဉ်းစားရှုမနေရဟိုနောက်ကငါလျှောင်းအောင်မှာပဲဆိုပြီးတော့ကြိုးပြီးတော့ရှုစရာမလိုပစ္စုပန်တဲ့တဲ့ပဲလျှောင်းစေလျှောင်းကလျှောင်းနေစဉ်မှာအဲ့ဒီအချိန်လေးမှာရှုနေရမှာအဲ့လိုရှုမှတ်ရင်းနဲ့ရောတရားမတွေ့နိုင်ဘူးလားရှုတဲ့အခါမှာလျှောင်းတဲ့အခါမှာပက်လက်အနေထားနဲ့လျှောင်းတာရှိတယ်စောင်းရဲ့အနေထားနဲ့လျှောင်းတာရှိတယ်တကယ်လို့စောင်းရဲ့အနေထားနဲ့လျှောင်းဆက်အိတ်ဆက်မယ်ဆိုရင်အိတ်တယ်ထိတယ်လို့ရှုပါ ဘယ်လိုယူရမှာလဲအေးအိတ်တယ်ဆိုတာကမိမိရဲ့ခန္ဓာကိုယ်ကြီးဟာစန့်စန့်ကြီးဖီလာကန့်လန့်စန့်စန့်ကြီးဖြစ်နေတာ တောင်းတောင်းကြီးဖြစ်နေတယ်အဲ့ဒီတောင်းတောင်းကြီးဖြစ်နေတာလေးကိုစန့်စန့်ကြီးဖြစ်နေတာလေးကိုအာရုံစိုက်ပြီးအိတ်တယ်ယူလိုက်ကျန်းနဲ့ထိတဲ့အထိပေါ့ခေါင်းနဲ့ကျန်းနဲ့ထိတာပဲခေါင်းနဲ့ထိတာပဲဖြစ်စေနောက်ပြီးတော့မိမိလက်ပြင်နဲ့ကျန်းနဲ့ထိတာပဲဖြစ်စေမိမိရဲ့ခါယိုးနဲ့ကျန်းနဲ့ထိတာပဲဖြစ်စေမိမိနှစ်သက်တဲ့အထင်ရှားဆုံးနေရာလေးကိုအာရုံစိုက်ပြီးထိတယ် အိတ်တယ်ထီတယ်အိတ်တယ်ထီတယ်အိတ်တယ်ဆိုရင်မိမိရဲ့ခန္ဓာကိုစမ်းစမ်းကြီးကိုအာယုံဆိုင်လိုက်အိတ်တယ်ထီတယ်ဆိုရင်စောစောကပြောတဲ့တဏှာကိုဆိုင်လိုက်ထီတယ်တကယ်လို့မိမိဟာပက်လက်အနေထားမှုလေးနဲ့မှအိတ်တတ်တယ်ဆိုရင်လည်းပဲပက်လက်အနေထားမှုလေးနဲ့အဲ့ဒီကြတော့ဖောင်းနာပိန်နာထင်ရှားတယ်အဲ့ဒီကံမှာအိတ်ရင်းနဲ့ဖောင်းတယ်ပိန်နေဖောင်းနေပိန်နေဒီလိုရှုမှတ်အဲ့လိုရှုမှတ်ပြီးတော့ပဲသူ့ဟာသူမှန်ရင်းနဲ့ပဲ နောက်ဆုံးအိပ်ပျော်သွားမယ်။နေအဲ့ဒီလိုရှုမှတ်နေရတယ်။အဲ့ဒီလိုအိပ်ရင်းနဲ့ရှုမှတ်ရင်ဒီအိတ်တာထိတာပဲရှုရှုဖောင်းတာပင်တာပဲရှုရှု ရှုရင်းနဲ့ယုံနာကွယ်ချောင်းကြိုသည်အဖြစ်ပြက်သည်မမြင်နိုင်ဘူးလားဗျာ။မြင်သွားနိုင်တာပဲ။ဒီတိုင်းနဲ့ပဲသူကမြင်သွားနိုင်ထိုင်ရှုသလိုပဲရရှုသလိုသွားရင်ရှုသလိုပါပဲ။အလုံးတွေ့သွားနိုင်တာပဲ။အဲ့တော့ဒီစဉ်လျှောက်ဆက်ခြင်းနဲ့ တရားထုရသွားတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာတော့ဖြင့်အထင်ရှားဆုံးဖြစ်တဲ့ညီတော်အာနန္ဒာပဲညီတော်အာနန္ဒာဟာတရားတွေ့တဲ့နေရာမှာလည်းပဲအင်မတန်ကိုဆန်းဆန်းကြည်ကြည်ပဲတရားရသွားတဲ့အခါမှာနောက်ဆုံးပြိဋိဘံစံတော်မူတဲ့နေရာမှာလည်းဆန်းဆန်းကြည်ကြည်ပဲသူကညီတော်အာနန္ဒာဟာလေတရားရတဲ့အချိန်မှာဆိုရင်လည်းပဲအိတ်တဲ့အချိန်မှာရတာမဟုတ်ဘူးလျှောင်းဆက်နေစဉ်မှာရတာလျှောင်းစဉ်လျှောင်းစဉ်လေးမှာရတာ အဲ့ဒီချိန်မှာညီတော်အနန္ဒာတရားရဖို့အတွက်ရှင်မကတ္တဗမထေရမြတ်ကြီးကမြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်မြတ်စွာဘုရားရဲ့တရားတော်တွေကိုမပြည့်စည်အောင်စုစည်းမှဖြစ်မယ်အာဓမ္မတွေမလွှမ်းမိုးခင်ဓမ္မကတခါလေအခိုင်အမာဖြစ်နေအောင်ကြိုးစားမှဖြစ်မယ်မြတ်စွာဘုရားပြိဋိဘံဆံပြီးလို့အချိန်ပိုင်းလေးရှိသေးတယ်အဲ့ဒီမှာယဟန်တော်ကြီးတပါးယဟန်တပါးကနေပြီးတော့ အခြားအခြားဒီပုထုဇဉ်ယဟန်တော်တွေသောတာပန်ယဟန်တော်တွေငိုကြတာကိုငိုကြတဲ့အခါကျတော့မှအဲ့ဒီယဟန်ကြီးတစ်ပါးငါရှင်တို့ဘာကြောင့်ငိုနေရတာလဲဒီအချိန်ကငိုရမယ့်အချိန်မဟုတ်ဘူးလေဂေါရမဗုဒ္ဓအခုမရှိတော့ဘူးဂေါရမဗုဒ္ဓကသူရှိတုန်းကငါတို့ကိုဟိုလိုမလုံးနဲ့ဒီလိုမလုံးနဲ့ဟိုနေရာမသွားနဲ့ဒီနေရာမသွားနဲ့ဟိုလိုမနေနဲ့ဒီလိုမနေနဲ့ဟိုလိုမစားနဲ့ဒီလိုမစားနဲ့ပညာချက်တွေမျိုးမျိုးထုတ်ပြီးငါတို့ကိုချုပ်ချယ်တယ် အခုချုပ်ချင်မဲ့ပုံကိုမရှိတော့ဘူးဒီအချိန်ကငိုရမယ့်အချိန်မဟုတ်ဘူးပျော်ရမယ့်အချိန်လို့ပြောတာအဲ့ဒီမှာရှင်မဟာကတ္တဗမထေရကြီးဟာတော်တော်တန်ဝေကတွေဖြစ်သွားတာ။အော်ကြည်စမ်းမအောင်မြတ်စွာဘုရားပြိဋိဘံစန္ဒမှာအခုမှအချိန်ပိုင်းရှိသေးတယ်။ဒီလိုပုံကိုမျိုးတွေရှိနေပါလား။နောက်တစ်ချိန်အဲ့ဒီလိုပုံကိုမျိုးတွေလွှမ်းမိုးသွားရင်မြတ်စွာဘုရားရဲ့တရားတွေကွယ်ပြောက်ကုန်အားကြီးရဲ့ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားတရားတွေကိုစုစည်းပြီးတော့တန်ခါရဏတင်ထားမယ်စုစည်းထားမယ်ပေါ့။ အဘိဓမ္မာဆိုအဘိဓမ္မာတရားတွေစူးစီးထားမယ်ဝိနည်းဆိုဝိနည်းတရားတွေစူးစီးထားမယ်သုတ်တန်ဆိုသုတ်တန်တရားတွေစူးစီးထားမယ်ဆိုပြီးတော့အဲ့ဒီမှာစူးစီးဖို့လည်းပဲယဟန္တာပုဂ္ဂိုလ်တွေကြီးတယ်ပဲ900ဒီတန်ခါယနာတင်မှာအဲ့လိုတန်ခါယနာတင်မှာဆိုတော့ညီတော်အာနန္ဒာလည်းမပါလို့မဖြစ်ဘူး။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားရဲ့တရားတော်တွေဟူသမျှညီတော်အာနန္ဒာအကုန်လုံးနာထားတာ။ညီတော်အာနန္ဒာမနာဘူးတဲ့တရားမရှိဘူး။မြတ်စွာဘုရားဟောတဲ့တရားဟူသမျှညီတော်အာနန္ဒာအကုန်လုံးနာကြပြီးသား နာကြားထားတဲ့တရားတွေကိုညီတော်အာနန္ဒာကသိသိစုစည်းထားတဲ့အတွက်ကြောင့်ညီတော်အာနန္ဒာဟာဓမ္မဗန္ဒာကာရိကတရားဗန္ဒာဆိုရင်မြတ်စွာဘုရားရဲ့တရားတွေဟူသမျှသူအကုန်လုံးသိသိထားဗန္ဒာတိုက်ကြီးတယ်မှာအဲ့ဒါကြောင့်မို့ဓမ္မဗန္ဒာကာရိကသူဒီကနေ့ဘုန်းကြီးတို့မြန်မာနိုင်ငံမှာပိဋကသုံးပုံကိုပြန်ဆိုကြတဲ့ဆရာတော်တန်ဃာတော်များကိုနိုင်ငံတော်အစိုးရကဓမ္မဗန္ဒာကာရိကဆိုတဲ့ဘွယ်တူကြီးပေးတာ ဒါညီတော်အာနန္ဒာကဲ့သို့မြတ်စွာဘုရားရဲ့တရားတော်တွေကိုအကုန်လုံးသိသိထားတယ်သူတို့ကအကုန်လုံးနှုတ်ထဲမှာရအောင်ဆောင်ထားကြတဲ့ပုံကိုယ်ကြီးဖြစ်တယ်။ဒါကြောင့်ဒီညီတော်အာနန္ဒာမပါလို့ကလည်းမဖြစ်တော့အရှင်မကတ္တဗကအာနန္ဒာကြီးတရားအထုတန်ခိုင်းနာတင်ပွဲကြီးကိုတင်မပါဝင်ဆင်နွှဲနိုင်အောင်တရားအထုပါစုထုတ်ခိုင်းတယ်ညီတော်အာနန္ဒာလည်းအထုပါတယ်သို့တော့ဘုရားရှင်ပြိဋိဘံစံမဝင်ပြီးတာကအခုမှလာပိုင်းပဲရှိသေးတာဆိုတော့ အားလုံးတရားရကမတွေဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားပေါ်မှာအလွမ်းပြေသလားမပြေသေးဘူးလားအလွမ်းမပြေသေးဘူးခုမှလပိုင်းပဲရှိသေးတာဆိုတော့အဲ့ဒီမှာမြတ်စွာဘုရားကိုလွမ်းနိုင်တတိယတိုင်းမြတ်စွာဘုရားနောက်တော်ဘာကပါတယ်ညီတော်အာနန္ဒာကိုပဲတတိယတယ်အဲ့ဒီမှာညီတော်အာနန္ဒာစီကိုပဲသွားပြီးတော့မြတ်စွာဘုရားအကြောင်းလေးမေးမြန်းလျှောက်ထားညီတော်အာနန္ဒာကအားလုံးသောဘုဒ္ဓဂါတွေကိုပြင်းငင်းအောင်ညီတော်အာနန္ဒာဟောပြောပေးရတယ် အဲ့တော့နေပိုင်းချိန်တွေမှာတရားတွေကိုဟောပြောပေးနေရတာပိဋကတွေဟောပြောပေးနေရတာ ਨੇ တရားအထုတ်ခြင်းရသေးရဲ့လားမရတော့အဲ့ဒီကြတော့ညီတော်အနန္တညအချိန်မှာအထုတ်တယ်ဘယ်အချိန်မှာအထုတ်လဲညအချိန်မှာဆိုတာအားလုံးအိတ်ဆက်ကုန်ကြပြီဖြစ်တဲ့အတွက်ဆူညံသလားတိတ်ဆိတ်သလားတိတ်ဆိတ်တော့တမာတိထူတော်ကတာပို့ပြီးတော့မလွယ်ဘူးလားလွယ်ကူတယ်တမာတိဖြစ်လွယ်တယ်ဒါကြောင့်ညအချိန်ဘုန်းကြီးတို့ခုနေ့မှတရားမှတ်ရတာစိတ်တွေထွက်တယ်ဆိုတဲ့ပုံကိုယ်ညအထုတ်ကြ ယောဂီအိတ်နေတဲ့အချိန်သူတို့ကပဲစောကြီးဝင်ပြီးအိတ်နေပြီတခုခုနဲ့နေ့လည်းအထုလို့မရဘူးပြောတယ်ညကြတော့လည်းစောကြီးဝင်အိတ်ဟုတ်လားဒီထဲမှာဘုန်းကြီးညဒီမှာ9နာရီခွဲ10နာရီလောက်လာတော့ဟောဒီထဲမှာအထုနေတဲ့ပုံကိုယ်ကြီးရှိသေးတယ်ဒီထဲမှာတရားတွေအထုနေတာတကယ်လှုပ်ချင်တဲ့ပုံကဒီလိုပဲလှုပ်ရတာပဲကိုလည်းပဲအဲ့လိုပဲနေ့မှာအထုရတာအဆင်မပြေဘူးထင်ညပိုင်းမှာကိုနောက်မှအိတ်တခါလေဒီထဲမှာဝင်ပြီးတော့အထုဒီထဲမှာဝင်ပြီးတော့တခါလူရှင်းရှင်းနဲ့ဈဉ္ညာမှတ် အဲ့လိုဆိုရင်တိတိတသာကြီးပဲတမာတိဖြစ်တာကိုတွေ့ရလိမ့်မယ်အဲ့ဒါနဲ့ညီတော်အာနန္ဒာဟာညအချိန်မှာဈဉ္ဉံလျှောက်ပြီးတော့အာထုတ်တယ်ဘယ်လိုအာထုတ်လဲဈဉ္ဉံဣရိယာပုကိုအထူးပြုပြီးတော့အာထုတ်တယ်အဲ့လိုဈဉ္ဉံဣရိယာပုကိုအထူးပြုပြီးတော့ကြိုးစားအာထုတ်တယ်ဒါပေမဲ့မိမိရဲ့ပါရမီကမပြည့်စုံသေးတော့သူဘလောက်ပဲကြိုးစားကြိုးစားတမာတိမရဘူးအဲညံမဖြစ်ဘူးဖြစ်နေတယ် အဲ့ဒီမှာဈဉ္ညာဣရိယာပုဆိုလို့မထိုင်ဘူးလားထိုင်တဲ့ဣရိယာပုနဲ့လည်းရှုမှတ်မှာပါပဲဒါပေမဲ့စာထဲမှာဈဉ္ညာကိုပဲအဓိကထားပြောထားလို့အဲ့တော့ထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုဒါလည်းရှုမှတ်မှာပါပဲသို့တော့ဈဉ္ညာကိုတော့အထူးပြုပြီးရှုမှတ်ပုံရပါအဲ့ဒီလိုဈဉ္ညာဣရိယာပုနဲ့အထူးပြုရှုမှတ်တဲ့တရေနရေကုံတလကုံအဲ့ဒီမှာတဖြည်းဖြည်းနဲ့သံဃာယနာတင်ပွဲကြီးကနီးနီးလာလိုက်တာဒီဟာလည်းပဲယဟန္တာမဖြစ်သေးဘူးယဟန္တာမဖြစ်သေးတဲ့အခါကျတော့ ဒီတန်ခါရဏတင်ပွဲကြီးနီးလာလေဒီမှာညီတော်အနန္ဒာရဲ့စိတ်ထဲမှာပို့ပြီးတော့တခါတယ်ကြောင်းကြစိတ်တွေဖြစ်လာလေအဲ့ဒီကြောင်းကြပူပင်မှုတွေနဲ့တခါတယ်ဖြစ်ကြိုးစားလေတမာရီကမရညာကမဖြစ်အဲ့ဒီမှာငါမှတရားရနိုင်တဲ့ပါရမီမှရှိမှ ရှိပါလေစားစိတ်ထဲမှာဖြစ်တယ်အဲ့ဒီကံမှာမြတ်စွာဘုရားပြိဋိဘံဝေဆန်တော်မူကံကြီးရဲ့မြတ်စွာဘုရားရဲ့မိမ့်မှစကားလေးပြန်ကြားပြန်ရော ဒီဘဝလေးမှာအနန္တတင့်မှာတရားရနိုင်တဲ့ပါရမီတို့ရှိတယ်ငါဘုရားမရှိတဲ့နောက်တင်းကိုအချိန်ပြည့်ကြိုးစားရင်တော့မြတ်စွာဘုရားမှာခဲ့တယ်ဘုရားရှိတော့ငါသူအချိန်ပြည့်တရားတွေကြိုးစားအထုတ်လို့ရပါမလားမြတ်စွာဘုရားရဲ့ဝကြီးဝငယ်ဝေယဝဆတွေဆောင်ရွက်နေရတာနဲ့တရားကိုဖြောင့်မြောက်အားမထုတ်နိုင်မြတ်စွာဘုရားဒီသတင်းသုံးတော်မူတဲ့ကန္နာကုတီတိုက်ကိုဒီညီတော်အာနန္ဒာဘလောက်မြတ်စွာဘုရားကိုဂရုစိုက်တယ်ဆိုရင်ညအချိန်မှာမြတ်စွာဘုရားကများအလိုရှိလို့ရှိရင် မိမိအလိုရှိတဲ့အချိန်လေးကိုခေါ်လိုက်ရင်ကြားရအောင်ဆိုပြီးမြတ်စွာဘုရားတရင်သုံးတဲ့ကန္နာကုတီတိုက်ကိုညင်သုံးရံမှာတရံတစ်ချိန်တစ်ချိန်သွားသွားပြီးပတ်တယ်လို့ဆိုတယ်။ကြောင်းကိုသွားပြီးပတ်ပြီးသွားတာ။မြတ်စွာဘုရားကညီပွားလေးမှာအာနန္ဒာလို့ခေါ်လိုက်ရင်တခါနဲ့သိရအောင်ဆိုပြီးတော့အဲ့ဒီမှာသွားသွားပတ်တာ။အဲ့ဒီလောက်ထီအောင်ဝိရိယရှိတယ်။အဲ့ဒီမြတ်စွာဘုရားပုံမှာပြုစုဖို့ကြောင်းကြစိတ်တွေများတော့အဲ့ဒီချိန်တုန်းကတရားမထုံနိုင်ဘူး။အခုကြတော့လည်းပဲသံဃာယနာတင်ပွဲကြီးနီးလာတဲ့အခါကာလကြတော့ကြောင်းကြစိတ်တွေများပြီးတော့ တရားရကျင်တာတွေများပြီးဝရိယတွေကလည်းပဲလွန်လွန်ကဲကဲကြီးမဖြစ်ဘူးလားအတင်းကိုကြိုးစားတယ်မနာမနေကြိုးစားရှုမှတ်တယ်အဲ့လိုဝရိယတွေလွန်လေဥဒိစ္စဖြစ်လေဥဒိစ္စဖြစ်လေညံမပေါ်လေအဲ့ဒီလိုနဲ့ဖြစ်နေတာအဲ့ဒါနဲ့နောက်ဆုံးမနှက်ဖန်ဆိုရင်တန်ခါရင်နဲ့တင်တော့မယ်ဒီနေ့ဒီချိန်ထိအောင်ညီတော်အာနန္ဒာဟာသောတာပန်ပဲရှိသေးတယ်အဲ့ဒီမှာယဟန္တာမဖြစ်သေးဘူးသောတာပန်အရိယာလေးပဲရှိသေးတယ်အဲ့ဒါနဲ့ ကဲစူးစမ်းအားထုတ်တယ်ပြင်းပြင်းထန်ထန်စူးစမ်းတယ်ထွန်ကြီးတို့နော်စကားလေးရှိတယ်လူကျင်တာရကျင်တာဖြစ်ကျင်တာအားကြီးနေပြီဆိုရင် စိတ်ရဲ့ငြိမ်းအေးမှုဆိုတာမရနိုင်ဘူးတဲ့မိမိတို့လောကအနေနဲ့ကြည်လိုက်သိပ်ပြီးလောဘကြီးလူကျင်လာရင် စိတ်အေးချမ်းမှုရပါမလားဒီတိုင်းပဲတရားမှလည်းပဲသိပ်ပြီးလောဘတကြီးနဲ့လူကျင်မှုတွေအားကြီးနေပြီ အားကြီးတဲ့အတိုင်းတခါလေပြင်းပြင်းထန်ထန်ကြီးမယမနာကြိုးစားလိုက်ရင်ရောစိတ်ရဲ့ငြိမ်အေးမှုရပါမလားမရဘူးတကယ်ကိုမလိုခြင်းမရခြင်းမဖြစ်ခြင်းမှစိတ်ရဲ့ငြိမ်အေးမှုဆိုတာဖြစ်တာဒါကြောင့်မို့အဲ့ဒီမှာသူဝရိယတွေလွန်ကဲနေတော့အဲ့ဒီမှာငါဝရိယတွေလွန်နေပြီထင်တယ်ပင်လဲပင်မလာပြီတကိုယ်လုံးလဲပင်မလာပြီ တောင့်တင်းနေအဲ့တော့ငါခိတ္တခဏနားနိုင်ဦးမလဲခိတ္တခဏနားပြီးရင် ပြန်အားထုတ်မယ် ခဏလေးမိမိကလေးညောင်ဆောင်ပေါ်မှာခိတ္တလေးကြောလေးဆန်းလိုက်အောင်မယ်ဆိုပြီးတော့ကလေးညောင်ဆောင်ရှိတဲ့နေရာစီကိုသွားပြီးတော့အမှတ်တတိနဲ့သွားတယ်။ကလေးညောင်ဆောင်နားရောက်တော့ချက်ချင်းထိုင်သလားရက်တဲ့အမူအရာလေးမှတ်သလားတတိတွေဒီလောက်မြဲနေပြီဆိုတော့ရက်တဲ့အမူအရာလေးမှတ်မှာပဲသူရက်တယ်ရက်တယ်မှတ်မှာပဲအဲ့ဒီမှာရက်ပြီးတော့ရောဒီနန်းဒီမှာကရင်ကြောင်ဆောင်စီလာတာထိုင်ဖို့ပဲလေ အဲ့ဒီမှာထိုင်ခြင်းနဲ့စိတ်လေးရောမဖြစ်ဘူးလားအဲ့ဒီစိတ်ကလေးရောမရှုနိုင်ဘူးလားအဲ့ဒီကနေပြီးတော့ဟောထိုင်ချလိုက်တဲ့အခါကျထိုင်နေထိုင်နေရုပ်ကိုရောမရှုဘူးလားအချင်းနဲ့တဆင်စင်အဲ့ဒီမှာထိုင်ချလိုက်တယ်ထိုင်ပြီးပြန်တော့ရောတကူလုံးတောင့်တင်းနေတာဆိုတော့လဲခြင်းစေရောမဖြစ်ဘူးလားအဲ့ဒီလဲခြင်းစေကလေးကိုလဲခြင်းနဲ့လဲခြင်းနဲ့ရှုတယ်ဒီချင်းခန္ဓာကိုလဲချလိုက်တော့မှလဲတယ်လဲတယ်စိတ်ကိုတင်းထားတာလားလျှော့ချတာလား ဝရိယတွေတင့်ထလာလားညော့သွားတာလားအဲ့ဒီမှာဝရိယတွေညော့သွားတဲ့အချိန်လေးမှာမိမိမှာရှိနေတဲ့တမာရီနဲ့ဝရိယအဲ့ဒီမှာအညီမျှဖြစ်သွားတာတမာဝရိတမာရီနဲ့ဝရိယညီမျှသွားရောအဲ့ဒီကြတော့မှညာကပေါ်တော့တာဝရိယလွန်ကဲရင်လေဥဒိစ္စဖြစ်တယ်ဝရိယလွန်ကဲရင်ဘာဖြစ်လဲတမာရီလွန်ကဲရင်လေဌိနမိတ်တာဖြစ်တယ်တမာရီလွန်ကဲရင်ဘာဖြစ်လဲဌိနမိတ်တာဖြစ်တယ် ဘုန်းကြီးတို့ထိုင်ရင်းနဲ့တကူးနဲ့ဖြစ်နေတဲ့ပုံကိုယ်တွေဘာလွန်ကဲနေတာလဲသမာဓိပဲလွန်ကဲနေတာလားတကယ်ပဲအေးပြက်လို့အိတ်တာလားမသိဘူးအဲဒီမှာအဲတော့သမာဓိလွန်ကဲရင်လေဌိနမိတာဖြစ်တယ်ဝရိယလွန်ကဲနေတဲ့ပုံကိုယ်တွေလည်းဥဒိစ္စဖြစ်တယ်စူးစီးလို့မရဘူးစိတ်ကိုဖမ်းလို့မရဘူးအဲ့ဒီမှာဥဒိစ္စတွေဖြစ်ပြီးမှတ်လို့မရတရားမှတ်လို့မရသမာဓိရမရမရတဲ့ခါကျကိုယ်ကိုမကျင့်နဲ့ မကျေနပ်တော့တခါအန်ကြိတ်လက်သီးဆုပ်ပြီးတော့တခါနဲ့ထိုင်တာကိုတခါစောင့်ချထိုင်ကိုကိုကိုမကျေနပ်နေတာအဲ့ဒီလိုတွေဖြစ်တာအခုဒီမှာစိတ်တွေကိုလျှော့ချလိုက်တဲ့အခါကျတော့ဝရိယပါလျှော့ချလိုက်တဲ့အခါကျတော့မိမိမှာရှိနေတဲ့တမာရီနဲ့ဝရိယနဲ့အညီများဖြစ်ပြီးတော့အဲ့ဒီမှာတဆင်ချင်းတဆင်ချင်းခန္ဓာကိုလှဲတယ်လှဲတယ်ရွှေ့တယ်ကတဆင်ချသွားလိုက်ပြက်သွားလိုက်တဆင်ကျက်သွားလိုက်ပြက်သွားလိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်တဆင်ပြက်လိုက်နဲ့ မြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီမမြဲတာတွေရဲ့အစဉ်အစဉ်အဲ့ဒီမှာဖြစ်မှုပြမှုတွေမပြတ်နှိမ့်စိတ်လို့ဆင်းရဲတာကိုယ်လိုတိုင်းဖြစ်လို့စိုးမရတာအဲ့ဒါတွေအစဉ်အစဉ်စဉ်ဉာဏ်တွေပေါ်ပြီးတော့ဒီဉာဏ်တွေအားပြည့်လို့ဝိပဿနာဉာဏ်တွေအားပြည့်တဲ့အခါကျတော့ဟောအရိယာမေဉာဏ်တွေဖြစ်အရိယာမေဉာဏ်တွေအစဉ်စဉ်ဖြစ်ပြီးတော့နောက်ဆုံးဘုန်းကြီးတို့ဒီမှာခြေထောက်ကလည်းပဲကျန်းကအလော့ခြေထောက်ကအောက်ကခြေထောက်နင်းထားတဲ့ဟာကျန်းကလွတ်သွားပြီ။ အဲ့ဒီမှာခေါင်းကလည်းပဲခေါင်းအောင်သို့မဟုတ်ကျန်းနဲ့မထိသေးဘူးထိပြီဆိုရင်အိတ်တာမထိသေးဘူးအဲ့ဒီမထိသေးခင်မှာဘုန်းကြီးတို့ဣရိယာပု၄ပါးမှာအလွတ်လို့ဆိုတဲ့သူကဣရိယာပု၄ပါးမှာအလွတ်လျောင်းနေစဉ်မှာဘယ်ချိန်မှလဲဒီအောက်ကိုမကြသေးဘူးအဲ့ဒီမှာလျောင်းနေစဉ်မှာအဲ့ဒီအချိန်လေးမှာပဲခေါင်းနဲ့ခေါင်းအုံးနဲ့မထိခင် ကျန်းနဲ့ခြေဘဝနဲ့လွတ်လိုက်တဲ့အချိန်အဲ့ဒီအချိန်လေးမှာပဲ ကိလေသာအာသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတာလဲလျောင်းစဉ်မှာဘယ်ချိန်မှလဲအေးဘုန်းကြီးတို့ယောဂီများကတော့ဘယ်နဲ့တော့အိတ်တကမှတ်တလားမှတ်ပါတယ်ဖျားဆိုအိယာဘောပြင်ဆင်ပြီးအေးကောင်းမှုခြုံပြီးမှဖောင်းနေပိန်နေကောင်းမှုခြုံပြီးမှဖောင်းနေပိန်နေလို့တယ်ခုဒီမှာအိယာဝင်တဲ့အချိန်ကစပြီးတော့ဘာလို့ရမှာလဲရှုမှတ်ရမှာဒီညီတော်အာနန္ဒာရဲ့ရှုမှတ်ပုံလေးကြည့်လေအိယာဝင်ပုံလေးအကုန်လုံးကြည့် အဲ့ဒီအတိုင်းကိုယ့်ရဲ့လှုပ်ရှားမှုရွေရှားမှုကိုယ်ခန္ဓာကိုဘာဖြစ်တယ်ဆိုအကုန်လုံးကိုရှုသွားတာအဲ့ဒီကနေတတိအားတမာရီအားတွေအဆင့်ဆင့်ပြည့်စုံတဲ့အခါကျတော့မဉဏ်ပေါ်ဉာဏ်နေအဆင့်ဆင့်ပြည့်စုံတဲ့အခါကျတော့မှအရိယာမဉဏ်နေအဆင့်ဆင့်ဖြစ်ပြီးတော့နောက်ဆုံးကိလေသာအသောကုန်ကံယန္နာဖြစ်သွားတာဒါကြောင့်လျောင်းဆက်ရှုမှရင်းနဲ့ရောတရားမရနိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ဣရိယာပု၄ပါးဘယ်နှပါးလဲဒီတော့ဘယ်ဣရိယာပုနဲ့ပဲရှုရှုတရားရနိုင်တယ် ရနိုင်ဘူးလားဗျာတရားရနိုင်တယ်ဆိုတာကိုအခုမိမိတို့သဘောပေါက်သွားပြီနော်အဲ့တော့ကိုဟာထိုင်တဲ့ဣရိယာပုတ်လေးနဲ့ပဲရှုမှတ်တယ်ရှုမှတ်လို့မရဘူးဆိုရင်စိတ်ပြက်စိတ်အားငဲနေဖို့လိုသေးလားထိုင်တဲ့ဣရိယာပုတ်နဲ့ရှုမှတ်လို့စိတ်တည်ငြိမ်မှုမရဘူးဆိုရင်ရက်တဲ့ဣရိယာပုတ်နဲ့ပြောင်းရှုမယ်ဟုတ်တယ်မို့လားရက်တဲ့ဣရိယာပုတ်နဲ့ရှုမှတ်လို့မှမရဘူးဆိုရင်ဈဉ္ဉံဣရိယာပုတ်နဲ့ပြောင်းရှုမယ်ကိုဈဉ္ဉံဣရိယာပုတ်နဲ့မှပြောင်းရှုလို့မရဘူးဆိုရင်ခန္ဓာဝင်အိတ်မယ် လျှောင်းတဲ့ဣရိယာပုနဲ့လျှောင်းတဲ့ဣရိယာပုလေးနဲ့ရှုမှတ်မယ်နော်အဲ့တော့ဣရိယာပု၄ပါးကိုဘယ်ဣရိယာပုနဲ့ပဲဖြစ်ကိုရအောင်ကြိုးစားရှုမယ်ရှုရင်ဣရိယာပုတစ်ပါးပါးနဲ့တော့ကိုတရားမတွေ့နိုင်ဘူးလားဒါကြောင့်တရားရှုတဲ့အခါမှာဣရိယာပုများ ရွေးเสียလို့သေးလားဘယ်ဣရိယာပုနဲ့ပဲဖြစ်ရှုမှတ်ရင်တရားရနိုင်တယ်နော်နောက်ပြီးတော့အချိန်ဘုန်းကြီးတို့ယောဂီများ မနေ့ကင်းနေ့ကင်းညကင်းဟောမနေ့ကင်းမှာပဲရှူရမယ်နေ့ကင်းမှာပဲရှူရမယ်မဟုတ်ဘူးညအိတ်မပြုံမချင်းလဲရှူလို့မရဘူးလားအချိန်နေရောရွေးစရာလိုသေးလားမလိုဘဲချင်းဖြစ်ဖြစ်ကိုယ်အရာပေါ်ကိုလည်းအရာပေါ်လဲရင်နဲ့ရှူမှနေလို့ရတယ်နေရာနေရာဆိုလို့ဘုရားကန်းထဲမှာပဲဘုရားရှိမှာပဲတရားထုတ်ကောင်းတယ်လို့ထင်မနေနဲ့ကိုယ်အိယာမှာလည်းရှုလို့မရဘူးလားမိဖို့ကြောင့်ချက်ရင်ပြုတ်ရင်လည်းရှုမှတ်လို့မရဘူးလား နောက်ဆုံးမြတ်စွာဘုရားပြောတာလေးကြည်လိုက်ဦးဥစ္စာရပတ္တဝါကာမိမင်းတို့ကျင်ကြီးကျင်ငယ်စုမှုပြုရင်တောင်သံပဇာနာကာရီအသိဉာဏ်နဲ့ပြုကွာတတိလေးနဲ့ပြုရမယ်ရှုမှတ်မှုလေးနဲ့ပြုရမယ်ဆိုတော့ကဲမိမိတို့နေရာများရွေးစရာလိုသေးလားတန့်စင်ကန်းနဲ့ရောက်တဲ့အခါလဲရှုမှတ်နေလို့မရဘူးလားကဲဒါကြောင့်မို့နေရာရွေးစရာလိုသေးလားနေရာလည်းမရွေးနဲ့အချိန်လည်းမရွေးနဲ့ဣရိယာပုလည်းမရွေးနဲ့ဟုတ်တယ်မို့လား အဲ့ဒါမရွေးသုံးပါအဲ့ဒီတိုင်းပဲကိုကြိုးစားသွားရတဲ့ဣရိယာပုနဲ့ဒီဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုကိုရှုလို့ရတယ်ရှုလို့တရားနဲ့သိနိုင်တယ်တရားနဲ့မြင်နိုင်တယ်တရားတွေလည်းရသွားနိုင်တယ်ဟုတ်တယ်မို့လားအဲတကယ်ကိုလွတ်မြောက်မှု ချမ်းသာထီအောင်လုံးဝဆင်းရဲဟူသမျှတွေလွတ်မြောက်မှုချမ်းသာထီအောင်ရောဒီညာအစဉ်တန်းထီအောင်ရောမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မို့ဣရိယာပု၄ပါးစလုံး ယောဂီပုဂ္ဂိုလ်များအခု ရှုနည်းလေးပေးလိုက်ပြီးဖြစ်တဲ့အတွက်ရှုတတ်ပြီးကိုယ်အိမ်ကိုရောက်ရင်လေဒီဘဲဣရိယာပုလေးနဲ့ပဲဖြစ်ဖြစ်ရှုနေလို့မရဘူးလားကဲဘုရားရှိမှမှသွားပြီးထိုင်ရှုမှတ်လို့ရတာမဟုတ်ဘူးဘယ်နေရာရှုရှုရတယ်စာကြည်ခန်းနဲ့ရှုလဲရတယ်အလုတ်လုံနေတဲ့အလုတ်ခန်းနဲ့ရှုလဲရတယ်နောက်ဆုံးအိယာဘုအိခန်းနဲ့ရှုရောမရဘူးလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပုဏ္ဏစာပရံဘိက္ခဝေဘိက္ခု ကိစ္ဆံတောဝါကိစ္ဆံမိတိပ္ပဇာနာတိထိတောဝါထိတောမိတိပ္ပဇာနာတိနိသိဏောဝါနိသိဏောမိတိပ္ပဇာနာတိတယံနောဝါတယံနောမိတိပ္ပဇာနာတိဘေခဝေယံတော်များဥချစ်သားတို့ဘုနာစာပရံရှုမပွားများအထုပ်ပုံနောက်တစ်မျိုးကဘေခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားခိုက်သွားစေမူလျင် ကိစ္ဆာမိတေသွားတိဟူ၏ပါဇာနာတိတိဤထီတော်ဝါရတ်တော်လီဝါရလင်းလီဝါရတုံရဆေရကဲ့ရစင်မူလင်းထီတော်မိတိရတ်တိဟူ၏ပါဇာနာတိတိဤနိသိဏောဝါထိုင်တော်လီဝါထိုင်လျင်လင်းဝါထိုင်နှုံထိုင်စေထိုင်ကြိုက်ထိုင်စင်မူလင်းနိသိဏောမိတိထိုင်သည်ဟူ၏ပါဇာနာတိတိဤတယံတော်ဝါလျှောင်းတော်လီဝါလျှောင်းလျင်လင်းဝါလျှောင်းတုံးလျှောင်းစေလျှောင်းကြိုက်လျှောင်းစင်မူလင်း တရားတော်မိတိလျောင်းသည်ဟုရေပါဇာနာတိတိဤဝါတိအောင်ရှုပါဣတိဤသို့ဘဂဝါတို့ဖုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်းတေဆုတောင်းမြဝေကြရအောင်ဤတို့ပြုညာမြတ်ဘုံညာကြောင့် ချမ်းမြအေးကြည်ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖေရောက်ရပါလို့ထိုးထိုးပန်းဝံဒုက္ခပိတံယမံအပေါင်းမကောင်းဟုသည်မမတွေ့ရပင် မကောင်းဟုသည်မြမကြာရပင်တဗ္ဗဣဆာမင်္ဂလာကိုရွေကာတာတန်ရစေတော်ယနေ့ယခု ပြိုပြိုသည်မြမြဘာကကိုမြို့တဟာနှင့် ကိုမာစောင့်ကြံကိုစောင့်ကြံခရင်စာ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သမျှဝေနေရတို့ရကြပါစေမြာထွေတာဓုခေါ်စေတော် အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု မြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအယံဆယ်မျက်နှာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှဖျားချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွေ့ဆောင်နိုင်ကြပါစေဘုရားဆယ်မျက်နာနေအလုံးတတဝါတွေ ဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေဘုရားဆယ်မျက်နာနှင့် အလုံးသတ္တဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကိုရွဲ့ဆောင်နိုင်ကြပါစေ သာဓုသာဓုသာ